နေတော်မူလို့တရားဟောဖို့နော်ဒီနေ့ကဖိုင်းနေဟောတဲ့တရားကိုပဲပြန်ပြီးတော့ဘုန်းတို့အင်္ဂလိပ်တရားအင်္ဂလိပ်လိုဟောတဲ့တရားတွေကိုမြန်မာလိုဟောလို့ပြန်ပြီးတော့ပြောရတယ်သုတ်တံဘောနဲ့ဒီနေ့တော့ဘုန်းကြီးတို့ထွေနားလည်မှုပေါ့နားလည်မှုနားလည်မှုဘဝတိဆောက်မှုပေါ့ထွေနားလည်မှုနဲ့ မိဘဝကိုဘလို့ကောင်းအောင်တည်ဆောက်လဲဒါကလို့ education ပေါ့ education ဆိုတာပညာရေးပေါ့ပညာရေး education ဆိုတာတော့မိဘဝေးလာကြရဝေးလို့ဖြစ်လာကြရတဲ့မိဘဒီမိမိစပြီးတော့နားလည်လာကြရမိဘနှစ်ပါးနေပြီးတော့သင်ပေးတာပါမိဘနှစ်ပါးအကုန်လုံးသင်ပေးတယ် အိမ်သာသွားရတာတွေရေတောက်ရတာတွေချိုးရတာတွေလမ်းလျှောက်ရတာတွေစလို့နော်ဒီကတပါစပြီးတင်ပေးတဲ့တွေ့လမ်းလျှောက်တဲ့တဲ့သွားတဲ့တဲ့စတယ်ပေါ့နော်ဒီကတပါတော့လက်ဦးဆရာပေါ့လက်မိကတပါတင်ပေးပြီးတဲ့နောက်ပိုင်းကျတော့တခါဒီကိုမောင်နှမတို့ဘိုးဘွားတို့ဦးလေးတို့ပေါ့ကျော်လက်ထပ်ပြီးတော့ဒီလိုလဲဆုံးမတင်ပေးတာဒါတော့ education ဆိုတာတော့မိမိ မိဘတွေကတော်ရင်တော်လောက်ပူရပါတယ်အဘိုးဘွားတွေကကောင်းရင်ကောင်းလောက်ကို education ဆိုဆုံးမမှုတွေပူရပါတယ်ဘလို့နေရတယ်ဘလို့ထိုင်ရတယ်နော်ကြည်လာတဲ့ခါကျဘလို့နေရတယ်ဘလို့နေရတယ်ဘလို့ထိုင်ရတယ်နောက်တော့အဲ့ဒီမှာတဲ့တခါကြောင်းသွားပြန်တယ်နော်ကြောင်းသွားတော့ဒါကြောင်းဆရာဆရာမတွေရဲ့တင်ပြပေးမှုတဲ့နော်ကျောင်းစာရေးသင်ရပြောတာက education တွေပူရ ဒါမိဘတွေပြန်နေတင်တယ်ကျောင်းမှာတင်တဲ့ education ကိုဘုန်းကြီးတွေတော့စာသနာ့တွေတွားပေါ်နေတာပါအဲ့လို education တွေရပြီးတော့ဘဝတည်ဆောက်ကြတော့ obey education နဲ့ပဲဘဝတည်ဆောက်တော့ကိုယ့်ကိုယ်ဘယ်လိုရုံးကန်စားရတယ်လုံစားရတယ်ဝေးကြီးဘယ်လိုဆောက်ဘယ်လိုရှားရတယ်ဘယ်လိုသုံးရတယ်ပေါ့နော်အဲ့တော့အိမ်တော်ကြပြန်တော့အိမ်တော်နဲ့ကိုယ်ကဘယ်လိုပေါင်းနေဆက်ဆံရတယ်သာသမီရပြန်တော့သာသမီနဲ့ဘယ်လိုဆက်ဆံရတယ် တငယ်ချင်းပေါင်းတဲ့နေစီးပွားပြီးလောက်ရတယ်ဒီလိုဝင်းကျင်တစ်ခုပါဒီလိုလေရပြန်တော့ဒါအဲ့လိုလေတော့ဒီလိုဘာပြောပြအကြောင်းလေဆိုတော့လေအကုန်လုံးကတော့ပြည့်စုံတဲ့ဘဝကြီးလည်းမဖြစ်နိုင်ဘူးလေအကြောင်းလေဆိုတာကိုယ်စဲစိတ်ကလေးလည်းကြုံရတယ်ချိုးကြလဲသမီးကောင်းရလို့ကိုယ်ကိုယ်ရဲ့ခမောကောင်းရလို့ခမောကောင်းနဲ့သမီးကောင်းနဲ့အချင်းပြေပြီးတော့ သိပြီးတော့အကြီးကြီးတော့ဒုက္ခမရောက်ဘူးတော့အစဉ်ပြေးနေကြအချိုးလည်းပဲအစဉ်မပြေတော့တခါလည်းအရင်တွေပွားကြရတာလို့ရဲကြက်နှက်ကြရတာလို့ကိုယ်ကြပြေးကြရတာလို့မုန်းကြရတာလို့ဒါတွေတော့ဖြစ်ကြတယ်နော်ဇီဝရှာရတော့လည်းပဲဇီဝရေးမှာကောင်းမှုအောင်မြင်သွားတာအောင်မြင်သွားလို့ချမ်းသာတဲ့ပုဂ္ဂိုလ်ရှိတယ်လို့မအောင်မြင်လို့ဆဲတဲ့ပုဂ္ဂိုလ်တွေလည်းပဲကိုယ်ကိုယ်သက်တည်တဲ့ပုဂ္ဂိုလ်တွေလည်းပဲရှိရတာဟုတ်ဇီဝရှာလည်းအောင်မြင်လို့ထိုးတဲ့ရောက်သွားတယ် မောင်မြင်တဲ့ပုဂ္ဂိုလ်များလည်းရှိတာအိမ်တော်ရေးမှာလည်းပဲလောဘကြီးကောင်းမွန်ပြီးတော့ပျော်ရွှင်တဲ့အိမ်တော်ရေးတစ်ခုဖြစ်တယ်လို့တဲ့ခါကျမှမပျော်ရွှင်တဲ့အိမ်တော်ရေးအမြင်တွေပွားကြအဲဒီအောင်နဲ့ရန်နေဖြစ်လိုက်ကြထူလိုက်ကြတက်လိုက်ကြဘုရားတော်တက်တဲ့ဖြစ်တဲ့တရားတွေရောက်ရတာအဲဒီမှာလည်းဒီလိုလည်းပဲမိမိအပေါင်းအသင်းမှပြီးတော့ယသမာဖြစ်ကြရအဲဒီသမာဖြစ်ကြရဘေးသမာဖြစ်ကြရမကောင်းတဲ့ဘဝတွေတဲ့ဘုသမီးတွေယောက်ျားမျိုးသားတွေတချို့ယောက်ျားတွေရှိပါတယ် အဲဒီအမိုက်တကားလေးအမိုက်တွေပြီးတော့ဒါလည်းအမိုက်တွေအမိုက်တွင်းထဲမှာနဲ့ပြီးတော့လူတက်ကြရဒုက္ခရောက်ပြီးတော့ထောင်ထဲသွားတဲ့ပုဂ္ဂိုလ်ရောကိုယ်မိသားစုပြန်ပြီးတော့တက်ခံရတဲ့ပုဂ္ဂိုလ်ရောပေါ့လေဒုက္ခတွေကတော့ဆိုတော့မိမိ education ကြောင့်ဆိုလိုတာကတော့မိဘဝမှာတရားအထုတ်တော်လည်းပဲအင်တော်ရေးမှာဘယ်လိုတည်ဆောက်ရမလဲဒီနေ့များနဲ့တဏှာတရားဘယ်လိုနားလည်အောင်ပြောရမလဲဒါနဲ့တပည့်ကိုဘယ်လိုဆုံးမရမလဲ မိဘတွေကိုဆက်ဆံမယ်လို့ဆိုပြီးတော့ဒီတရားဘာဝနာအမှုနိုင်တော်လည်းပဲမိမိဘွားလေးမှာမိမိမိမိဘတွေပေးတဲ့ education ကျောင်းအပေးတဲ့ education လေးနဲ့ပဲထိန်းသွားလို့လူကောင်းသူကောင်းတွေရှေ့ပြီးနေတဲ့ပုံကိုယ်တွေလည်းအများကြီးပါပဲလောကကြီးပါဘူးစီဝါလေးရှာပြီးတော့မိသားစုပြောဝဲရှင်ရင်နဲ့ရတဲ့ပုံကိုယ်လည်းတပုံကြီးပဲတော့ဘာသာရေးဆိုတာဘာကြောင့်လို့လိုတာလဲ ဘာသာရေးဆိုတာပေါ့ဘာသာရေးဆိုတာဥပဒနာတရားဘာကြောင့်အထုပ်လို့လာလဲဆိုတော့ခုနကတော့ဘာသာတရားဆိုတာတော့မိမိတို့လောဘဒေါသမောဟတွေလျှော့ချပြီးတော့နဲပေါအောင်ပြုလုပ်ပြီးတော့ကေဉဏ်အမိယအကြောင်းမလာပဲနဲ့ပေါ့နော်ဘဝတစ်ခုမှာကိုယ်စိတ်တွေဆင်းရဲနေရမယ်ကိုယ်မလင်အောင်ကြကြောင်စိတ်တွေဆင်းရဲမယ်သာသမီကြောင့်ဒီနေ့ကြောင့်စိတ်တွေဆင်းရဲနေရမယ်စီပိုင်းမကောင်းလို့စိတ်ဆင်းရဲမယ်ယတနာတွေနိုင်ဖြစ်မယ်အယတမ ေသမားဘိသမားဖြစ်မယ်မကောင်းတဲ့ဒုစရိုက်မှုတွေပြုလုပ်မိမယ်ပြုလုပ်မိမယ်လောဘဒေါသမောဟတွေအလုံးမတန်ကြီးတဲ့အတွက်အမှားတွေပြုလုပ်မိမယ်ဆိုရင်ဒီဘာသာတရားကအဲ့ဒီပုဂ္ဂိုလ်တွေကိုကောင်းအောင်ဆောင်ရွက်ပေးနိုင်တာနော်။တောင်းတဲ့ဘုန်းတို့ရသဗျာရဲ့ဒီတရားတော်ရဲ့မှာလေဘုံတော်ရဲ့မှာနုဒရောပရိသဓမ္မတရတိတတ္တာရိဝမနုဿာနံနုဒရောပရိသဓမ္မတရတိတတ္တာရိဝမနုဿာနံသူက မရင်ကျေးတဲ့ပုဂ္ဂိုလ်ကြီးတဲ့နော်အဲ့တော့ဒီမရင်ကျေးတဲ့ပုဂ္ဂိုလ်ကြီးမလိမ္မာတဲ့ပုဂ္ဂိုလ်တွေကိုရင်ကျေးလိမ္မာအောင်ဆိုဆုံးမပေးနိုင်တာတဲ့မြတ်စွာဘုရားနော်အဲကြောင့်လည်းဘုရားမြတ်စွာဘုရားလက်ထက်ကကြည့်လို့အင်္ဂုလိမာလာဆိုလူရသမားကြီးလည်းပဲလူရသမားဘဝနေပြီးတော့အကျွတ်တွေရသွားတာပဲအင်္ဂုလိမာလာလို့လူရသလူရသမားဘဝနေပြီးတော့တန်တရီလို့ယသမားဘဝနေပြီးတော့လည်းပဲ အရက်တွေပြတ်ပြီးတော့အကျိုးတရားတွေရသွားတာပဲနော်အဲ့တော့အရိယာလို့ခေါ်တဲ့တန်ခါတွေဝါနေပြီးတော့လည်းပဲနော်အကျိုးတရားတွေရပြီးတော့တန်ခါလုပ်တွေဆွတ်လွတ်သွားတာနောက်သူများကိုးစားလိန်စားနေရတဲ့ပုဂ္ဂိုလ်တွေတရားရတော့လည်းပဲကျိုးတရားတွေရသွားတာဒါလည်းမလုပ်တော့ဘူးကျိုးတရားရတယ်အမေသေးလို့ဖေသေးလို့ တရားကြသာသမီတွေလည်းဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေလည်းပဲအဲဒုက္ခကနေပြီးတော့လွတ်ကင်းပြီးတော့ချမ်းသာသွားတာတဲ့နော်ချမ်းသာသွားတာအယက်သမားလည်းရက်ပြတ်သွားတာလို့ဘေးသမားလည်းဘေးပြတ်လူသက်သမားလည်းလူသက်မှုတွေရနော်မကောင်းမှုလူသက်လုံးတဲ့ပုဂ္ဂိုလ်လည်းပဲမကောင်းမှုလူသက်ကနေရတယ်အမေအပေသေးလို့သာသမီလျော်ကြရဆိုလို့ဒုက္ခရောက်တဲ့ပုဂ္ဂိုလ်တွေဒုက္ခနဲ့ရက်တည်တာပေါ့လားပါပဲဒီသက်သာဘွားနေပြီးတော့ဒီသက်သာဘွားနေပြီးတော့နော်ဒီကနေ့ကျိုးတရားတွေရပြီလား ကိုးစားတဲ့ပုဂ္ဂိုလ်လည်းပဲကိုးကိုကျန်းနေရပ်သွားသေးတာတခါမုံစိုးဘွားနေလည်းပဲကျွတ်ပြီးတော့တခါလည်းရန်နေကျွတ်တော့အကျွတ်တရားတွေရသေးတာဆိုတော့အဆောဗျာတရားတော်ကအဲ့လိုလမ်းမရောက်တဲ့ပုဂ္ဂိုလ်လည်းပဲမကောင်းတဲ့လမ်းမရောက်တဲ့ပုဂ္ဂိုလ်လည်းပဲတဲ့လမ်းကြောင်းကိုစင်းစိတ်သိတဲ့ပုဂ္ဂိုလ်လည်းပဲအဲ့ဒီလမ်းအဲ့ဒီကနေလုတ်ကင်းပြီးတော့လမ်းကြောင်းအမှန်ကိုရောက်စေနိုင်တာပါ education လောက်မရခဲ့ပါနဲ့ပြောပြောလေးအကြောင်းအလျော်စွာပေါ့ဒီဘဝမှာအမှားတွေပြုလုပ်ခဲ့ကြလို့နော်ဒုက္ခမျိုးမျိုးတွေကြုံရတဲ့ပုဂ္ဂိုလ်တွေလည်းပဲဒီဒုက္ခဘောင်းကနေပြီးတော့ကင်းဝေးနေနိုင်တာအဲကောင်းနေတဲ့ပုဂ္ဂိုလ်တွေရောခုနပြော education ကောင်းနေတဲ့အတွက်ဒါသမီးမိသားစုတွေမှာဒီနေ့မှမှနဲ့ချမ်းသာနေတဲ့ပုဂ္ဂိုလ်တွေပိုကောင်းနေတာပါမကောင်းတဲ့ပုဂ္ဂိုလ်တွေကိုကောင်းစေတာတဲ့မြတ်စွာဘုရားမြတ်စွာဘုရားရှင်မြတ်စွာဘုရားရှင်တရားတော်တွေတန်ခါတော်တွေပေါ့နော် မကောင်းတဲ့ပုဂ္ဂိုလ်တွေကိုကောင်းစေတာတဲ့နော်အဲ့တော့ဒီကောင်းတဲ့ပုဂ္ဂိုလ်များကြတော့တဲ့ပို့ပြီးတော့နော်ပို့ပြီးတော့တဲ့ကောင်းသွားစေတာနော်အဲ့တော့ဘုလို့ရှင်တိုင်းဘုရားကရုဏာကြီးလို့ကြည့်ပေါ့နော်ရှင်တိုင်းဘုရားကရုဏာကြီးလို့ရှင်မမောကရုဏာရှင်မမောကလကရုဏာကြီးလို့နော်ဒီရှင်မကတ္တဗကရုဏာကြီးလို့ရှင်သေဥဒ္ဒါတို့ဒါရီကသူဘဝမှာလူကောင်းတွေပဲ ရှင်တိုင်းဘုရားတို့ရှင်မမောက္ကလန်တို့ရှင်မကတ္တဝတို့ရှင်တို့ဓာတို့အဲဒီဘုရားဘုရားမှာလူကလူကောင်းတွေပဲရှင်မကတ္တဝတို့ဆိုလည်းပဲအဲ့ဖြစ်ကတော်တော်ချမ်းသာတဲ့ပုံကိုပြောတာဟုတ်နော်ရှင်တိုင်းဘုရားဘုရားမြတ်ကြီးရှင်မမောက္ကလန်ဘုရားမြတ်ကြီးတို့လည်းပဲတကယ်ဒီကောင်းပါခင်သာသမီရဲ့ဘုရားလူကောင်းတွေပဲရှင်တို့ဓာတို့လည်းပဲဒါကတော့တော့မင်းကြီးမင်းသားဖြစ်နေတဲ့တိုင်းပြည်တော်အုပ်ချုပ်ဖို့အလက်ရတဲ့ပုံကိုယ်တွေပဲနော်အလက်ရမဲ့ပုံကိုယ်တွေတဲ့အဲ့လိုကောင်းနေတဲ့ပုံကိုယ်တွေလည်းပဲပူပေါင်းပါ ပိုကောင်းပါလေသလားတော့သောရမဘုရားတော်လည်းဘလောက်ပဲပါပြောကြလေမိသားမိမိဘဝမှာဘလောက်ပဲပြေးပါလေပြေးလေပါလေပြောပြောခုနလိုပေါ့ခုနတော့ education ကောင်းလို့မို့မိသားစုကိုဘယ်လိုဆက်ဆံရလဲပေါင်းသင်ရလဲဒီဘဝဘယ်လိုလုပ်ရလဲလို့မိမိအတွက်ဆောင်ရွက်နိုင်ပြီမဲ့လို့ဘာဖြစ်လို့လောဘဒေါသမောဟဆိုတာဖြစ်နေသေးတာ哦လူမကြတာတွေစိတ်ဆင်းရဲတာတို့နည်းနည်းများတော့ဘောလုံးဖြစ်နိုင်သေးတော့အဲ့လိုဖြစ်နိုင်တဲ့ဖြစ်နိုင်တဲ့တရားတွေကိုဒီတရားပြည့်ဝသွားလို့ရှိရင်တော့ သူကအဲ့ဒီလောဘဒေါသမောဟဆိုတဲ့တရားတွေဆိုဖယ်ပေးနေတယ်ပုံကောင်းတယ်သောသောတော်ဘာနာလိုပဲပုံပြီးတော့ခံရတာမခံရလို့ခံရတာသိခံရတာမကောင်းတဲ့လို့ပေါ့လေအိမ်တော်ကြီးမြို့ကတော်မို့သူတို့စတဲ့ပြင်ငုတ်ခံရတာဘာနော်တရားကောင်းတဲ့ခါကျငုတ်ခံတာမဟုတ်တော့ဘူးသူကသူကသူပဲအလိုလိုမေတ္တာဖြစ်သွားတာဒါဒါကွာသွားတာသောသောတော်ဘာနာနားလည်မှုနဲ့ဒီလိုရတာတွေကတဲ့နော်အဲ့ဒါတွေကမိမိတို့နားလည်မှုနဲ့ပဲငုတ်ခံရတာနော် ဒါလည်းမလဲသိခံရတာတဲ့တကယ်ကောင်းသွားတဲ့ခါကျတော့ဒါတကယ်ကောင်းသွားတဲ့ခါကျတော့ဒါမိမိငုံဘူးတဲ့သိခံတရားဘယ်လိုလဲတရားကိုကောင်းသွားတာမလားပါပဲဟုတ်တရားကိုကောင်းသွားတာအဲ့လိုကောင်းသွားတော့ပူပြီးတော့ဒါကျတော့ရေရှင်းပြည့်သွားတာပါပဲအဲ့လိုကောင်းသွားတဲ့ခါကျတော့ငုံဘူးတဲ့သိခံရတာဟုတ်တော့ဘူးတဲ့နော်ဒီအောင်ပြီးတော့သိခံရတာမဟုတ်တော့ဘူးသူကတည်းကလိုကောင်းသွားတာတဲ့ဒါတရားရဲ့ စွမ်းအားပေါ့နော်ဆိုတော့ရှင်ပြပြောလို့ဆိုတော့ education ဆိုတာကတော့ရခဲ့ကြတာဒီလူတိုင်းမှာတော့မိဘတွေတရားရတယ်ကျောင်းကရတယ်နော်အဲ education ရတော့လည်းပဲဘဝတည်ဆောက်တဲ့အခါမှာကျောင်းမျိုးမျိုးကြောင့်ဆိုလည်းပဲကိုယ်စိတ်ဆင်းရဲတွေကြုံရတာအကျိုးလည်းဒုက္ခပရိဒီဝါတွေကြုံရတာအကျိုးလည်းတော့ဒေါဘဒေါသမောဟတွေနဲ့ရမ်းမိတာနော်သူများဟိုတခါတည်းဖိုးမိတာကျင်းမိတာဒီပုံစံမျိုးမျိုးတွေကြုံရတော့နော် ဒီမိမိမိမိဘဝမှာတဲ့နော်အဲလို education ရှိတော်လည်းပဲအကြောင်းမှာဒုက္ခကြုံလာတဲ့ခါကျတော့အမားတွေပြုလုပ်နေတာပေါ့နော်အမားတွေပြုလုပ်မိတာတဲ့နော်အမားတွေပြုလုပ်မိသွားတာဘာကြောင့်လဲဆိုတော့ကြောင်းလို့တော့ပြည့်တယ်မပြည့်တယ်မသိတယ်ကိုယ်စီးရဲ့စိတ်ချင်းကြုံရတာနော်အဲ့တော့တချို့လည်းပဲ ခုနဘဝမှာပြောနေသူပဲနော်သွားရလာလာနေကြထိုင်ကြလို့မို့အစင်တော့ပြေပါသို့တော်လည်းပဲခုနလိုပေါ့ကြောင်းကြုံလာတဲ့လောဘဒေါသမောဟကြောင့်လည်းကိုကအောင်ဤပြီးတော့နော်အောင်ဤပြီးတော့သိခံတာရှိတာဟုတ်တယ်နော်ရှိတော့အဲ့တော့အဲ့လိုနေသားမျိုးတွေဒီတရားကမကောင်းသေးတဲ့ပုဂ္ဂိုလ်တွေကိုကောင်းသွားစေနိုင်တာတဲ့တရားဟောလို့နော်မကောင်းသေးတဲ့ပုဂ္ဂိုလ်တွေကိုကောင်းသွားစေနိုင်တာကောင်းပြီးသားပုဂ္ဂိုလ်တွေကိုထိုင်ပြီးပို့ပြီးတော့တဲ့နော် ကောင်းသွားစေနိုင်တာတဲ့နော်မရှိအဲကြောင့်မလို့ဘုန်းတို့ဒီတရားအားထုတ်တဲ့ဘာသာရေးကိုချင်းကပ်တာကတော့အဲ့လိုအကျိုးမျိုးရတာပိုကောင်းသွားလို့ပေါ့ကဲမိမိဘဝမှာကိုယ်စင်းစိတ်တွေကျိုးနေရမယ်ဒေါကဝိဒဝဒုက္ခဒေါမနတာတွေဖြစ်နေရမယ်ဆိုကြတယ်မိမိကျော်သွားနိုင်တယ်ဒေါကပိဒဝနည်းနည်းတော့ပဲကျော်ရမယ်ဆိုလည်းပဲဒေါကပိဒဝတွေကိုအများဆုံးเนาะအဲ့ဒါတွေကိုလည်းပဲကျော်သွားနိုင်တာ တရားရဲ့စွမ်းအားပေါ့တရားရဲ့စွမ်းအားဒီလိုရှိတာနော်အဲ့တော့ဘုန်းကြီးကြော်တဲ့ခါတွေမှာတရားနဲ့ကြော်ခြင်းအသိနဲ့ကြော်ခြင်းနားလည်မှုနဲ့ကြော်ခြင်းလို့ဒီလိုလေးမျိုးမျိုးရှိပါတယ်တချို့ကျတော့လည်းပဲတရားတော်ဒီလောက်တော့မကောင်းဘူးပေါ့သို့တော်လည်းပဲအသိအားကောင်းတဲ့ခါကျတော့ဒီလွယ်လွယ်ပဲအခက်အခဲတစ်ခုကြော်နေတာပေါ့နော်ဒါကြတော့လည်းအသိကောင်းဖို့လိုတာပေါ့ထားရတော့ပေါ့မှာကိုယ်မှာဒေါသဖြစ်နေတယ်ပေါ့ဒေါသဖြစ်နေတော့ဒေါသဆိုတာမကောင်းတဲ့တရားပဲလေ အဲ့တော့လောလောဆယ်မကောင်းတဲ့တရားကိုဘုန်းတော်ကအသိလေးနဲ့ပေါ့အများမကောင်းတဲ့တရားဖြစ်နေရတော့ငါလည်းဆင်းရဲတာပဲနော်အာဒေါသဖြစ်နေတဲ့ပုဂ္ဂိုလ်လည်းပဲဆင်းရဲတာပဲလို့ဒီလိုအသိလေးရှိသွားလို့ရှိရင်အဲ့ဒေါသကိုကိုကတတ်တဲ့တရားလျှော့ချလို့ရတယ်ပါပဲနော်ကိုယ်မှဒီမကတိခါမကောင်းဘူးတိခါမမကောင်းဘူးဆိုလို့ရှိရင်လည်းတိခါအရေးကောင်းပါအောင်ဒါမှတိခါကဘယ်လိုတိုးတက်ရမလဲလို့ဒီလိုလည်းပဲအသိလေးနဲ့ဆိုတိုးတက်ရတာ ခဏခဏဒေါသတွေဖြစ်တယ်သူများကဟာပြည့်မြင်တယ်နော်အဲ့တော့ဒိဋ္ဌာနာကောင်းဖို့လိုတယ်မေတ္တာအားတွေကောင်းဖို့လိုတယ်နားလည်အားတွေကောင်းဖို့လိုတယ်ဆက်ပြန်ဒီလိုအသိလေးရှိရင်လည်းပဲသူကတိုးတက်တာပဲဒါကြောင့်ဘုန်းတို့ဘဝတိုးတက်ဖို့ဆိုတာကတရားနဲ့လည်းတိုးတက်ရတယ်လို့ပေါ့အသိလည်းပဲတချို့ကတွဲပြီးတော့ပါရတာပေါ့နော်အသိတရားဆိုတာအသိနဲ့လည်းတရားရဲ့အသိပါဆိုမိမိရဲ့အသိကလည်းတရားဖြစ်တာပဲတရားရဲ့အသိကလည်းပဲမိမိအသိဖြစ်တာ နော်မိမိအသိကောင်းတဲ့အတွက်ကြောင့်လူတရားကောင်းတာတရားကောင်းတဲ့အတွက်ကြောင့်မလို့မိမိကအသိကောင်းသွားတော့မိမိအသိကမကောင်းရင်တရားကလည်းမကောင်းနိုင်တရားမကောင်းရင်အသိလည်းမကောင်းဘူးလားပါပဲအဲ့တော့လည်းဒီမှာခုတရားလည်းပုဂ္ဂိုလ်များဘုံခဏခဏပဲဒါကြီးကြုံတဲ့ကပြောရတာအမှန်တော့တရားကအထုတ်တယ်ဆိုတာကကိုကလောဘဒေါသမောဟငြိမ်းအောင်လို့ထားတာအဲ့တော့ကိုကလောဘဒေါသမောဟမငြိမ်းဘူးဆိုရင်ဟုတ်ပြီလေလောဘဒေါသမောဟငြိမ်းတယ်ဆိုတာကတော့သာပေရတယ်အနာဂမ်ကငြိမ်းတာပဲ လောဘနဲ့ဒေါသအမှန်တကယ်ငြိမ်းတာကတော့စာပေရဆိုရင်အနာဂတ်ဖြစ်မှငြိမ်းတာပဲလောဘနဲ့ဒေါသကိုအမှန်တကယ်ကိုလုံးဝကိုအပြတ်ငြိမ်းသွားတာကအနာဂတ်ရောက်မှငြိမ်းတာပဲအဲ့တော့အနာဂတ်မရောက်ခြင်းကအနာဂတ်မရောက်ခင်ကတော့လောဘဒေါသကတော့နည်းနည်းများတော့ရှိနေတာပေါ့အဲ့လိုရှိတဲ့လောဘဒေါသကိုအတိနဲ့ပဲအတိလေးနဲ့လည်းပဲထိမ့်ပြီးတော့ချော့ချတာ။ဟောငါတရားလုပ်နေတာဘာလဲ။ဒါသူများမုံလို့ဖြစ်ပါမလား။ဟော သူများမလို့ဖြစ်ပါလားရှင်များကိုယ်လည်းပဲပေါ့ဒါရှင်များကိုယ်လေးပြောရတယ်နော်ရှင်များဘယ်နဲ့မှရှင်တော်သာသနာ့ရေးတာမှသွားအထုတ်တော့ရှင်များလည်းတကားမလို့ရေးတာတော့မရောက်ဘူးပါဘူးလေဒီလိုပဲဓမ္မရှင်သွားလေးရတာဟုတ်ဘာလို့ရှင်များလည်းပထမဆုံးထဲမှာထိုင်တာဘာလို့ရှင်များ72ဝါရပြီးတော့72ဝါမြောက်မှာတရားခဲ့တာပေါ့နော်အဲပထမဆုံးထဲမှာရှင်များနဲ့လည်း၄၅ပါးလောက်အကြီးပါတယ်ဒါပေမဲ့ရှင်များလည်းပထမဆုံးထဲမှာရတာပေါ့လေရတော့ရှင်များရဲ့ရှေ့မှာလည်းဘဲချတယ်ပေါ့နော်ဘဲဆိုတာနိုင်ပြီလို့ရှင်ခောက် ဒါယူလိုက်ရင်ခောက်တာတော့ခောက်တော့အဲခောက်တဲ့ကိုယ်ရဲ့လေဟိုလိုသွားတဲ့တတိယစိတ်မကောင်းတော့တအားခောက်တာပါလေရှင်ပြတော်လည်းအိမ်တော်တရားထိုင်ပြီးတော့ကိုယ်လည်းတရားလည်းအဲ့လိုမကောင်းသေးတော့လန့်နေသွားတာဟုတ်ဒါဆိုဗြဟ္မဏကလန့်သွားလဲလန့်သွားဒုတိယကလန့်သွားလဲလန့်သွားနောက်ကြတော့စိတ်ကနည်းနည်းမခံနိုင်ဘူးပေါ့နောက်တစ်ခါကျတော့မျက်စိကိုရှင်ပြရတယ်အားခောက်တာပဲလို့အသာခောက်တမ်းပါလို့ဒီလိုပဲဖွင့်ပြီးတော့ပြောပြီးတယ်ပေါ့တခါကျတော့ဘာလို့ဆိုသူက ချိန်လည်းတော့မကောက်ပါဘူးလေမနဲ့အာယုံအာယုံဒီခုနကဘောအာယုံတက်တဲ့ခါပေါ့လေဘုရားမေတ္တာကိုကြုံလာတဲ့ခါကျရင်တော့သူတို့ဒီလည်းအာယုံဘယ်တဲ့တော့ရှိတော့တာနာကြီးလာတော့အာယုံကတော့အာယုံတက်တဲ့ချိန်ပို့ပေးတာဟုတ်9နိုင်15တော့ဘယ်လောက်လို့9နိုင်မိနစ်20လို့ပေါ့သူက9နိုင်ဆိုရင်ခောက်လာတယ်ရှင်မြလည်းဒါခောက်တမ်းမှာလန့်လိုက်တာလို့တို့တခါပြောမိပါတော့ခန္ဓာဘုံကြီးတစ်ပါးကလည်းပဲအဲ့လိုပဲရှင်မြတရားတိုင်းတမ်းမှာ လေးနဲ့လျှောက်တာကြောက်ကြောက်ကြောက်ကြောက်နေလို့ပဲအရှင်မြတ်နာရောက်လို့ရှင်ကိုကလည်းလျှောက်ပဲတရားချိုးသွားလားလျှောက်ပဲသွားလို့ကောင်းကောင်းပြီးတော့လားဒီကောင်းကောင်းနဲ့ဒီလည်းတရားအမှတ်လို့ကောင်းပြီးတော့နေတာသူကအဲ့လိုလားလုပ်လေနောက်ချက်ဖြစ်လေဟုတ်ဒါနဲ့လက်သိခွင့်ပြီးတော့ပြောမိသွားတော့လေရှင်ပြားကလည်းဝေးသွားလျှောက်တော့မှဒီနာကြီးကိုက်လျှောက်တာပဲလို့ပြောတော့အဲ့လိုပြောပြီးတော့ကိုယ့်ကိုယ်ပဲနားလည်ပြီးဒီနားလည်မှုတစ်ခုရရအမှန်တော့ငါ တရားမှတ်တယ်ဆိုတာကိုယ့်အရင်ကိုမှတ်တာပဲဒီတဏှာခောက်တာတွေဘာတွေကိုဒီကိုနာမှာလာပြီးတော့သင်္ကြန်လျှောက်တာဒါတွေကိုနောက်ဆက်ဖြစ်တယ်ဆိုတာမှန်ကွန်းနောက်ဆက်တာတော့မဟုတ်ကိုယ့်ကတရားမကောင်းသေးလို့နေပါပဲငါတရားနာမကောင်းလို့ရှင်တော့ဘာဖြစ်လဲဒီလိုပဲသူများတွေပြောသူများထတာပြောနေလို့ရှင်တော့ငါတော့မကောင်းလို့မကောင်းသေးဘူးထင်တယ်အဲသူများတွေဟိုဟာလို့လို့ဒါလို့တကားပေးလို့ဝီခွင်းလို့ပေါ့လေအဲ့တော့ဒီအနောက်ဆက်တွေဝင်နေဆိုတာတော့ကိုယ်တရားမမှတ်နိုင်လို့တရားမကောင်းလို့ပဲဖြစ်မှာပါပဲလေအဲ့တော့ ။ဒါတရားကောင်းအကျိုးသားပါပြီရှင်ဗျာ။အဲ့နောက်ပိုင်းတော့ရှင်ဗျာတရားကောင်းမကျိုးသားပါဘူးနော်။တရားကောင်းကျိုးသားပြီးတော့ကျန်တဲ့အားတွေကိစ္စတွေတော့ဟောငါတရားလာမှတ်တာပဲလောဘဒေါသမောဟလျှော့ချတာပဲ။အဲ့တော့အများနဲ့မှကြတော့ဘာပြောပြောတယောက်ကဒုံနိုင်နဲ့လုံးလိုက်ဝုံနိုင်နဲ့လုံးလိုက်ရှိရသွားလိုက်နောက်ကသွားလိုက်အာမီးပွင့်လိုက်မီးပိတ်လိုက်ဘန်ကပွင့်လိုက်ပိတ်လိုက်အော်တရားမမှတ်နိုင်တယ်လို့လည်းပါလိတာဟုတ်တယ်နော် တရားရိပ်သာမှာလာပြီးမှကျတော့ဘာပြောပြောတရားပတ်တဲ့ပုဂ္ဂိုလ်ပါဆိုမမှတ်တဲ့ပုဂ္ဂိုလ်ကလည်းပဲအကြံလေး15မိနစ်လောက်မှတ်ပြီးတော့ဒုက္ခနဲ့ထားသွားလိုက်ဒီကနေ့လာလိုက်အတော်ကြီးကောက်ကဆိုပြချသွားလိုက်အာလူလောက်တာဟုတ်နော်အတော်လည်းယူလာသေးတယ်တော့ယူလာပြီးတော့ကွာဆိုတဲ့ပြချသွားလိုက်ဟိုဒီတတိမပါမှတ်မပါပဲနဲ့ပေါ့နော်ခါရီရောနဲ့ထားသွားလိုက်အဲဒီကနေ့ဝင်လာလိုက်အဲဒီကနေ့ဒိုးဒိုးနဲ့စကားတွေပြောလိုက်ဆိုတော့အင်းဒါငါတရားမကောင်းသေးလို့ပဲဒါတွေနောက်ဖြစ်ပြီးဝင်နေတာကွာတရားကောင်းအောင်မှတ်ပါပဲ တရားကောင်းမှတ်လိုက်တော့အဲ့တော့နောက်ပိုင်းအခြေလက်တွေကတွေ့တော့ဩမှန်တော့ဒါတွေကကိုတရားမမှတ်နိုင်လို့ဖြစ်တာကိုလို့တရားတကယ်မှတ်နိုင်တဲ့အခါကျတော့မှန်တိုင်းတကယ်တရားကောင်းသွားတော့ကိုနာလူတွေထတော့လည်းမသိတော့ဘူးလာလည်းမသိတော့ဘူးကြောက်ကြောက်လို့လည်းမသိတော့စကားပြောလည်းနောက်ချက်မဝင်တော့ဘူးနော်ဘာမှနောက်ချက်ဝင်တော့ဩဒါအမှန်တော့အနောက်ချက်တွေဝင်တယ်ဘာသာတွေဖြစ်တယ်ဆိုတာအမှန်တော့ဘိုးကမကောင်းဘူးလို့မမှတ်နိုင်တာပဲအဖြေကတော့ဒါပါပဲ အဲ့တော့အဲ့တော့အဲ့လိုနားလည်မှုဆိုတာရှင်ပြတရားတကယ်ကောင်းတာလို့လားတော့မှာတော့အဲ့ချိန်မှာတော့ရှင်ပြတရားကတော့အဲ့လောက်တော့ကောင်းတာတော့မဟုတ်ဘူးပေါ့နားလည်မှုတစ်ခုပေါ့နော်နားလည်မှုတစ်ခုကြောင့်တဲ့ဩဒီလိုဖြစ်တာကတရားမကောင်းသေးလို့နေမှာပဲလို့ဒီအတိလေးဝင်လိုက်တာနဲ့ပဲကိုယ့်ကိုကြိုးစားဖြစ်သွားတာပဲတခါတရားမှတ်တယ်ဆိုတာရှင်ပြရဲ့အတိထဲမှာတော့တရားမှတ်တယ်ဆိုတာလောဘဒေါသမောဟကိုချော့ချဖြစ်တဲ့အတွက်အဲ့ဒီနောက်ပိုင်းကျတော့ ကိုယ်စိတ်ထဲမှာလောဘဒေါသမောဟပေါ်တာမှပြရမှာရှက်တာပေါ်တာပါရှက်သွားတဲ့စိတ်ကလေမပေါ်တော့မဟုတ်ဘောပါခုနကရှင်ပြပြောသလိုလေလောဘဒေါသတို့ဆိုတာနာဂံပြမငြိမ်းတာကိုအဲ့ဒီတရားမှတ်နေတဲ့ချိန်တော့တရားမှတ်ပြီးတဲ့ချိန်တော့ပေါ်တာပဲအလိုမကျစိတ်တွေလည်းဖြစ်တာပဲဒေါသစိတ်တွေလည်းတွေ့တာပဲဒါမဲ့လို့ကိုကတရားမှတ်တာကဟိုကဒီလောဘဒေါသမောဟငြိမ်းငြိမ်းအောင်လို့မှတ်တာအဲ့တော့အဲ့ဒီလိုလောဘဒေါသမငြိမ်းအောင်လို့မငြိမ်းသေးတော့မှငါဒါတွေပြနေရရင်ပေါ့လေ ဟိုလောဘဒေါသမောဟတွေပြနေတယ်တော့ဒါရှင်းစရာကြီးပဲအတူဝင်တော့တရားမှတ်ပြီးတော့လည်းပဲလောဘဒေါသမောဟတွေသာတွေ့တယ်ရှင်မသူများပြမှာတော့ရှက်တာပဲဟိုကဒါကေဖြစ်သွားတော့မှချက်ချင်း break ဟုတ် break ချက်ချင်း break ဟုတ်လိုက်တယ်ဩဒါမကောင်းဘူးပဲချက်ချင်းပြန်ဟုတ်တာလားအသိနဲ့တတိပေါ့နော်အတရားဆိုတာတော့ဗောလေဟိုမှတ်တာတော့ကိုမှတ်တော့တော့အစင်းတော့ရောက်တော့တော့တုတ်တော်လည်းပဲအသိတတိကလည်းပဲအများကြီးလိုတာပဲရှင်များကျုံလက်ကလည်းပြောပြတယ်ပထမဆုံးတရား မှတ်တာတော့ဘုံ1996ပေါ့နော်3လဝဲလောက်ပဲမှတ်ဖြစ်ပါ3လဝဲ4လဒီဘက်လောက်ပေါ့တထိန်တထိန်ရာဒီကရိယာဒီပြီးတော့ဘုရားဆက်မှတ်သေးတယ်ဟုတ်တယ်ကရိယာဒီကရိယာဒီပြီးတော့ဆက်မှတ်တော့4လ4လကျော်ကျော်ပေါ့နေနဲ့တရားမှတ်တဲ့တိုင်းလောက်ပဲဒါမဲ့လို့မိမိကအသိရနေပြီးတော့တရားမှတ်တယ်ဆိုတာလောဘဒေါသမောဟညင်းတာပဲလို့ညင်းရမှာပဲလို့အသိပြည့်ရှိတယ်လို့ကြောင့် အဲ့ဒီနောက်ပိုင်းကြလို့ရှိရင်ရှင်ဘုရားဖြစ်ရမှာကိုစိတ်ထဲမှာရှက်ပြရမှာလည်းရှက်တယ်အကြောင်းဒီမတိုက်ဆိုင်လို့ပေါ်လေဖြစ်လာလို့ဖြစ်မိသွားရင်လည်းရှင်ချင်းဘရိတ်ပြန်အုပ်တာပေါ့နော်ရှင်ချင်းဘရိတ်ပြန်အုပ်ပြီးတော့ပဲကိုယ့်ကိုယ်ပြန်သတိထားတာပေါ့ပါပဲဆိုတော့ရှင်ဘုရားရဲ့အတွေ့အကြုံရတာပေါ့နော်တရားဆိုတာကတော့ကိုယ့် level တစ်ခုတိုင်း level တစ်ခုတော့ကိုယ်စိတ်နဲ့ကိုယ်တော့ရောက်တာပေါ့အဲ့ဒီခါမှာဟိုလောဘဒေါသမောဟပယ်နိုင်ဖို့လောဘဒေါသပယ်နိုင်ဖို့ဆိုတာအနာဂတ်ဖြစ်မှာပဲသို့တော်လည်းပဲအတိအကောင်းနေလည်းပဲ သူကတော်တော်ကိုအကျိုးရှိပါတယ်အသိအားကောင်းနေမယ်ငါသည်တရားတက်တဲ့ဆိုလောဘဒေါသမောဟတွေလျှော့ချတယ်ဒါတွေဖြစ်လို့အသိမှမလားဒါတွေမသိဘူးမသိဘူးဆိုရင်မဖြစ်အောင်ကြိုးစားပြီးထိန်းတာပေါ့လားအသိလေးနဲ့ထိန်းပါတော့နော်ထိန်းပါရတဲ့တဲ့ရှင်များတော်အိမ်မှာတရားရှိပြီးတဲ့နောက်ပိုင်းမှာကိုယ့်ကိုယ်ကိုပဲလောဘဒေါသမောဟ98တရားကံလုံးတော့ပေါ့နော်ဒီခါလေးကိုရော့သွားရုံထင်တာပဲရေနှောင်းကနေပြီးတဲ့ခါလေးအကြောင်းကြောင့်ဒေါသတွေထောင်းထောင်းဖြစ်ခဲ့တာတွေ အာအကြောင်းတွေကိစ္စပေါ်လေဖြစ်ကြတာတွေနောက်ပိုင်းကျတော့အဲ့ဒါတွေမဖြစ်တော့ဘူးတရားနဲ့ပတ်နေတာလည်းပါတော့လေနောက်တစ်ခါအသိရလည်းပါတော့လေငါကပေါင်းစလိုက်တော့တဲ့သူကတော်တော်ကိုကောင်းတာပေါ့နော်ကောင်းပါလားတဲ့သွားတာလာတာစားတာလည်းဒီလိုကအမှန်နဲ့သွားနေတယ်စားနေတယ်ပေါ့နော်နောက်တော့ပေါ်လာရင်လည်းပဲခြေထဲမှာရှိလာရင်လည်းပဲမြန်မြန်ပယ်နိုင်အောင်လို့ကြိုးစားပြီးတော့ပယ်တဲ့ပယ်တော့ရှင်များတို့တော့ပေါ့လေလို့တရားမှတ်ပြီးတော့ပေါ့နော်ကိုကတရားရဲ့ အကျိုးလည်းရသွားသလိုတဲ့ကိုယ့်ရဲ့အသိရလည်းကောင်းသွားတဲ့အတွက်ကြောင့်မလို့ရှင်မရတော့တကယ်ကိုဒီတရားမှတ်လိုက်တဲ့အတွက်ကြောင့်မလို့ကိုလေဘလောက်အကျိုးတွေရသွားလို့ပြောလို့မရတော့အောင်ပဲရှင်မရဘွားမှာဘလောက်ပြောင်းသွားတယ်ဆိုတာကိုပြောလို့မရတော့အောင်ကိုပြောင်းသွားတယ်နော်အဲ့ဒါတော့တရားကြီးတော့မဟုတ်ဘူးအသိရလည်းပါတယ်တတိယလည်းပါတယ်ကိုယ့်ကိုဘလို့ထိန်းသွားမလဲနော်ကိုယ့်လိုဘလို့ထိန်းသွားမလဲဆိုတော့ကိုကအဲ့လိုပေါ့ဟိုဘုရားသားတော်ဖြစ်နေတဲ့အတွက်ကြောင့်မလို့ငါဒီနော် လောဘဒေါသမောဟကင်းအောင်ကျင့်တာလို့ဒီလိုမိမိကအသိရလည်းရှိတဲ့အတွက်ကြောင့်မရှင်များတို့ကလောဘဒေါသမောဟဖြစ်ပါဘူးတော်တော်ကြောက်ပါဖြစ်မခံနိုင်ဘူးဖြစ်မှလည်းကြောက်တယ်ဖြစ်လည်းမခံနိုင်ဘူးဖြစ်ရမှလည်းရှက်ရပါတော့ပဲနော်ဒါတွေကိုဖြစ်ရမှရှက်တယ်ကြောင့်မလို့ရှင်ဘုရားရောမထေရမရှင်တော်သာသနာ့ဤတာမနေပြီးတော့အဲ့ဘေးရတဲ့အရှင်ဘုရားပဲဘာလို့ကိုသိနေရှိပါသလဲဗျာဘာမှမရှိဘူးဗိဓမ္မာဆရာတော်ကြီးအဲ့ဒီမှာဗိဓမ္မာဆရာတော်ကြီး လိုအပ်လို့ရှိရင်နေမယ်မလိုအပ်လို့ရှိရင်တော့ကိုယ့်အကိုပဲသတိပင်ဝါရုံအောင်သွားပြီးတရားထုတ်မယ်လို့ဒီလိုပဲသိတယ်တကယ်ဆုံးပြတ်သွားရှင်များနော်အဲ့ဒါတွေကဒါပါလဲဆိုတော့အသိပါပဲအသိနဲ့တတိပဲတရားကြည့်တော့မဟုတ်ဘူးတရားထုတ်ပြီးတော့လောဘကြီးတဲ့ပုဂ္ဂိုလ်တွေအများကြီးရှိတာပဲနော်တရားဟောပြီးတော့တရားကြားနေပြီးတော့လောဘကြီးတဲ့ပုဂ္ဂိုလ်တွေအများကြီးရှိတာဆိုတော့ဒါကတော့တရားကြည့်တော့မဟုတ်ဘူးအသိရလည်းရှိပြီးတော့တတိရလည်းတော့ကတ်တာပေါ့နော်အဲ့တော့ငါရမ်းပြတယ်ရမ်းဘွားလည်းလောရတယ်ဆိုတာရမ်းဘွား နော်ရမ်းပြုတယ်ဆိုတာကလောဘဒေါသမောဟငြိမ်းအောင်လို့ပြုတာငါဒါတွေရှိနေလို့မတင်ဘူးလို့ရှင်မြတ်မှာအဲ့ဒီတတိရှိနေတဲ့အတွက်ကြောင့်မို့လို့သူများတွေဘလောက်လို့လို့ရှင်မြတ်တို့ပိဋိဖြစ်လို့မရဘူးဒါတွေကိုလိုရှင်တက်မဲ့တက်တက်တက်စိတ်နဲ့လုပ်လို့မရဘူးဘာလို့ကိုယ်တတိကတက်နေတာကိုနော်ရှင်မြတ်ဗိဓိရမရှင်တော်သာသနာရေးတာထွက်မလို့ဒါရှင်မြတ်ဟိုပြန်လာတော့မလို့ပေါ့နော်စိတ်ကူးတဲ့ကတည်းကရှင်မြတ်လည်းဒီအမေရိကန်နိုင်ငံနောက်ဆုံးသွားခဲ့တာပေါ့ အမေရိကန်နိုင်ငံနိုင်ငံမှာနောက်ဆုံးတရားပြလို့ရတဲ့ဓမ္မကမ္မလေးရှိပါတယ်အဲတော့ဦးဇင်းလေးတစ်ပါးကလည်းဘယ်နဲ့မှကျွန်တော်သာသနာ့ဆက်ရှင်ပြကြောင့်လာပြီးတရားထုတ်ပြီးတော့သူရေးသာသနာ့ရေးတည်ခြင်းလို့တဲ့ကဲသွားပြီးတော့ကိုယ့်ကိုယ်သားရိုက်တက်ကအဲ့ဒါလည်းနည်းနဲ့ပေါ့လေအဲ့ဒါလည်းနည်းနဲ့ပဲသွားပြီးတော့ကဲနေရာလေးရှာပေါ့သူနေရာလေးတွေ့လာတယ်ပြီးတော့တော့ရှင်ပြလာပြီးကြောင်းနေပါလေပေးတယ်နာမည်ဘယ်လိုပေးမလဲဗျာရှင်ပြတပည့်တော်ကဘာကြောင်းမှလည်းမလုပ်ချင်ပါဘူးဘယ်ကြောင်းမှလည်းမပန်းသေးချင်ပါဘူး ဘယ်ကြောင့်ဆရာတော်ကြီးလည်းပဲအတိမိဆရာတော်ကြီးလည်းပဲဒါနဆရာတော်လည်းမလုပ်ချင်ဘူးလို့ရှင်ပြဒီကြောင့်ကတပည့်တော်ရှင်ပြကိုရည်သူဆိုအကုန်လုံးအပြတ်လုပ်လိုက်ပါတယ်ရှင်ပြပိုင်းကြိုက်တဲ့အညီပေးပါနော်ကြိုက်တဲ့အညီပေးရှင်ပြပရိယတိသာနာအကျိုးဆောင်ရမယ်ဆိုပရိယတိသာနာအကျိုးသာဖြစ်မြောက်ဆောင်ရပါရှင်ပြကတော့ဗုဒ္ဓစာကပြက်ပြက်ပဲအကုန်လုံးလိုက်တာအကုန်လုံးလိုက်တာပဲရှင်ပြအဲ့ဒီချိန်မှာကိုယ်ပိုင်ကြောင်းလည်းမရှိဘူးလေ ကိုယ်ပိုင်တော့မရှိဘူးအဲ့ဒါမှကျွန်တော်သာသနာ့ဇာတ်ကိုလည်းထွက်ဖို့လည်းပဲပြင်းနေတော့ကိုယ်တန်ဋိဌာန်ခါကောယဟန်သံဃာဘယ်မှာပဲနေပူဇော်မလို့ဘာမှမကြည့်လည်းသစ်ပင်ဝါရုံအောင်ဂူရဂူထဲမှာနေပြီးတော့တရားထုတ်မှာငါလောက်ကဒါပဲယဟန်သာဒါလို့ဘုရားယဟန်ဝတ်တာဒါမှမလုပ်နိုင်လည်းကိုယ့်ဘဝဘာမှနေပဲမရှိဘူးလို့ဒီလိုနားလည်ပြီးတော့ဘယ်ရှင်ပြကိုယ်ပိုင်ကြောင့်မရှိတော့လည်းပဲရှင်ပြတော့လူလိုက်တာပဲပြန်ကိုပြန်လာတော့ဘာမှမပါဘူးပြန်လာလည်းဘာမှမပါဘူးရှင်ပြလမ်းလေးကလေးတော့ပဲ ခြံထားပြီးတော့ပြန်လာတာပါသို့တော်လည်းပဲရှင်ပြယောဂီတွေလည်းပဲပြန်တော့မလို့ကြတော့ဝိုင်းလိုက်တာနဲ့ပဲနဝကမ္ဘာလေး330လောက်တော့ပါလာတာပေါ့ဒီဒါမှမသိတော့တရားတော်ဒီမှာတွေ့တော့တချို့ယောဂီများကတော့ထင်နေမှာပေါ့လေရှင်ပြဒါလေးနဲ့ဘလို့စူသောင်းပဲရှင်ပြတော့ဘာမှမလုပ်ပါဘူးဘာမှမလုပ်ဘူးသူကသူပဲပရိပရိပတ်တိသာသနာပေါ့လေတရားပြရင်မှတာပဲယောဂီတွေရောက်လာပြီးတော့ဆယ်နှစ်လောက်ပြည့်မှာလူရတန်းကြပြီးတော့ပဲအခုတော့ယောဂီ90တရားလောက်ကိုအထုတ်နိုင်တဲ့ရေမိတွေနဲ့ပြည့်စုံတဲ့ရေးတာတခုဖြစ်နေတာပေါ့လေရှင်ပြတော့ ဒါနဲ့ပတ်သက်ဘယ်သူမှလည်းလူမခံအောင်ဘယ်ဆိုင်ဖို့မှလည်းမတင်ရဘူးအလူလည်းမခံဘူးဆိုင်ဖို့လည်းမတင်ဘူးဘာမှလည်းသူများတွေလည်းအကြောင်းမကြဘူးသူကလည်းရောက်တဲ့ပုဂ္ဂိုလ်များတရားတွေကတော့တူကြတာအဲ့တော့ဆိုတော့ရှင်များတို့ဒီလိုဒီတရားထုတ်တာလည်းတရားထုတ်တာပေါ့နော်နားလည်မှုစွမ်းအားတဲ့နားလည်မှုရှိခြင်းနားလည်မှုစွမ်းအားလည်းဒီလိုဘဝတစ်ခုတည်ဆောက်တဲ့ကံပါအများကြီးကောင်းနေတာ ။ဘာလို့ဒီကောင်းတဲ့ကောင်အများကြီးကောင်းနေတာဆိုတာဒါဘောတော့ဘောမှာပေါ့ဗျာဒီလိုတရားအထုတ်တာပေါ့။ကိုယ်ကလည်းလောဘဒေါသမောဟတွေဖြစ်နေလို့ရှိရင်ဟောဒီပုဂ္ဂိုလ်နဲ့ပြောရင်ဟော तू ကညာမမမီရှာပဲကိုနော်။ဟော तू ကညာမမီရှာလို့ဒီလိုလုပ်တာကိုဟောငါတို့တွေခဏပဲတွေ့ရတာတစ်ချိန်ကျတော့ပူဇနာကြတေးကြွဲကြမှာပဲ။ဒါတော့လည်းတွေ့ရမှာမဟုတ်ဘူးပဲလို့ဒီလိုဆင်ញင်လိုက်ရင်လည်းပဲတချို့လောဘဒေါသမောဟပျောက်တာပါပဲ။နော်။ဟောခဏလေးတွေ့ရတာပဲငါဘာကြောင့်လောဘဒေါသမောဟတွေဖြစ်နေရမှာလဲဘာကြောင့်မောဟမှာလဲ။ ဘာကြောင့်ငါဒီပုဂ္ဂိုလ်တွေပေါ်မှာမကြိုက်တဲ့စိတ်တွေပေါ်ရမှာလဲ။အော်အဲတွေ့ရတယ်ကြောရခဏလေးပဲနော်။အဲခဏလေးမှာအဲ့တော့ဒီနေ့ပြင်ကြသေကြလို့ရှင်လည်းငါလည်းငါလည်းသွားသူလည်းသူလည်းသွားတော့အဲ့တော့ငါလုပ်တဲ့ဒါနသီလဘာဝနာတွေပဲငါနောက်ပါမှာငါဒါတွေရအောင်ယူရမှာပဲလို့ဒီအသိလေးနဲ့ပေါ့နော်။အသိလေးနဲ့တဲ့မိမိလောဘဒေသဘောအောင်လျှော့ချခြင်းနဲ့လည်းပဲဘဝကိုတဲ့အများကြီးကောင်းသွားစေနိုင်တာတဲ့။နော်ဒါရှင်များကိုယ်တိုင်တော့ပေါ့နော်။ရှင်များကိုယ်တိုင်တော့ တရားလည်းအားထုတ်တယ်ရှင်များတို့ကအတိကိုလည်းပဲတတိကိုလည်းပဲအဲဒါမလွတ်စေဘူးအတိတတိကြောင့်နဲ့ရှင်များတို့ဘဝမှာအမှားမှားရင်းတွေလည်းပဲမရှိခဲ့ဘူးနော်အမှားမှားရင်းတဲ့ကြီးကျယ်ပြဿနာမျိုးတွေလည်းမရှိခဲ့ဘူးနော်ရှင်များတို့ဝေးလာကြရပါတော့အမှားမှားရင်းရဲ့အကြီးကျယ်ပြဿနာတွေလည်းပဲမရှိခဲ့ဘူးနော်အတိကြောင့်တရားထုတ်ခင်လည်းပဲရှင်များတို့ရဲ့အတိကောင်းမှုကြောင့်နဲ့မှားမှားရင်းတဲ့အကြီးကျယ်သောပြဿနာမျိုးတွေကမှားပြီးတော့လုပ်ပြတာလည်းမရှိခဲ့ဘူး သူများနဲ့ပြဿနာကြီးကျယ်ဖြစ်တာလည်းမရှိဘူးအရှင်ပြသူများနဲ့ပေါင်းသိပြီးတော့မတည့်လို့မခေါ်နိုင်တယ်လည်းမရှိဘူးဘာလို့ဆိုတော့ဒါတွေအသိနဲ့တတိရတယ်လိုသေးတာကိုရှင်ပြတို့ကြတော့လူတယောက်ပြောကြည့်လိုက်တာပေါ့ပြောကြည့်လိုက်လို့သူနဲ့ကိုယ်နဲ့ညာလည်းသိမတူဘူးအတူရလည်းသိမတူဘူးဆိုရင်တော့မပြောဖြစ်ဘူးအပေါင်းနဲ့လည်းမလုံးဖြစ်ဘူးရှင်ပြတို့ကလည်းရှုပ်ချီနိုင်ချီမျိုးပေါ့နော်ဘဝမှာပေါ့ဒီလူနဲ့ခေါ်လိုက်ပေါင်းလိုက်တဲ့လိုက်ငယ်ငယ်လေးကဘုံတော့လုံးလို့မရဘူး တချို့လူတွေကငယ်တော့ဆိုရင်ပေါင်းလိုက်သေးတယ်ဒီကြနေမတက်လိုက်မခေါ်ပြန်ဒီကြနေတက်လိုက်ပြန်ပြီခေါ်လိုက်ပြန်ပြီပေါင်းသိပြလိုက်ပြန်ပြီဒီကြနေမတက်လိုက်ပြန်ပြီသူများတွေကပိုက်ဆံသွားချီလိုက်ပြန်ပြီမပေးလို့ရှင်များတို့တော့ဒီငယ်ငယ်လေးရပါတော့ရှင်များဘဝတစ်သက်တာမှာဘောဘယ်သူတည်းမှပိုက်ဆံမချီခဲ့ဘူးသူတည်းကလည်းပိုက်ဆံလည်းတောင်းမတုံးချီလည်းမချီဘူးတုံးလည်းမတုံးတောင်းလည်းမတုံးဒါဟိုအဲ့လိုပြောလို့ရှိရင်ရှင်များတို့ဒါတွေကဟိုအံ့ဩစရာနော်ရှင်များအခုဒီကြီးကြီးပါပါပဲရှင်များမွေးပါလေ အရှင်မြတ်ကြီးပြောမှမွေးတော့မေမေတရားပေါ့လေအမေတို့ပိုက်ဆံပေးတာမှဘုံဆိုင်သွားပြီးပိုက်ဆံဝယ်သားတယ်လို့တစ်ခါမှမတော်ဘူးဒါအမှန်တမ်းကိုပြောရှင်ပြရဲ့မှတ်ပြီးတဲ့တက်မှာနော်ကျုပ်ကပိုက်ဆံပေးတာမှမုံဆိုင်သွားပြီးတော့မုံဝယ်သားတယ်လို့ကျုပ်ကဖဏဝယ်ပေးတာမှအင်ကြီးဝယ်ပေးတာတစ်ခါမှမပြောဘူးခဏမရှိလေရှင်ပြရဒီတိုင်းမနေတာပဲဖဏမရှိတုံးလုံးနေတာပဲအဲ့တော့ဒီဘာမှမရှိလေတုံးလုံးနေတာပဲဒီတိုင်းမနေရပဲခဏမရှိလို့လည်းအမေလည်းသွားမတောင်းဘူးအမေလည်းမတောင်းဘူး တခြားဒီကောင်မတော်လည်းမတောင်းဘူးအဖေကြီးလည်းမတောင်းဘူးဘာမရှိလို့အဲ့ဒီဝသားမရှိလို့လည်းမတောင်းဘူးနော်ပိုက်ဆံလည်းပဲတောင်းပြီးတော့လည်းဈေးလည်းလည်းတခါမှတော့ဝယ်မစားချင်ဘူးရှင်မင်းကငငယ်လေးကဝယ်လို့အသိလေးပေါ့နော်ပိုက်ဆံလည်းသူများသိချီးလည်းမရှိဘူးအရှုပ်ချင်းပေါ့နော်သူများသိပိုက်ဆံကိုကချီးမိရင်လည်းပဲတချို့မပေးဒီသာသနာထဲမှာဆိုလို့ရှိရင်တော့ကိုကချီးမိလိုက်လို့ရှိရင်လည်းတချို့မပေးနိုင်တဲ့ပုဂ္ဂိုလ်များဆိုတော့မပေးပါနဲ့ဒီလိုလိုပြောတာရှိပါတယ်ကိုကတော့သူများသိချီးဘူးပေါ့ သူများတွေလည်းပိုက်ဆံရှိမလို့ဘူးတောင်းလည်းမလို့ဘူးဘယ်ကကမဒီမှာလည်းဘာလို့လူလမ်းမှာလို့လဲဘုံတစ်ခါမှမပြောဘူးဘာလို့လူလမ်းမှာလို့တော့မပြောဘူးမိဘတွေစီလည်းပဲတစ်ခါမှမပူတာဘူးဒီမှာပြန်လာလို့လည်းပဲတစ်ခါမှကျုပ်ကဘယ်တော့ပိုက်ဆံလူလမ်းမှာလို့မလူမတောင်းဘူးပေါ့မိဘတွေကတော့လူလမ်းနေတယ်များသူတို့ရဲ့ရှင်နေတာရဲ့ရှာကြတာတတ်နေများလူလို့သူမိနာတွေကလူလို့ဒီလောက်ပဲရှင်ကြတော့လက်ခံပြီးတော့ပဲဒါလေးပဲယူသွားပြီးတော့ကိုယ့်အကိုလောက်အောင်သုံးပါတစ်နှစ်ပေါ့နော် လောက်ပဲပါသွားတာဒါလေးကိုပဲတစ်တကွကိုခြွေတာပြီးတော့ဆန်ဆိုင်တဲ့မှာကိုယ်ဆွေလည်းမရှိလိုလည်းမရှိရံကမှာလည်းမရှိလိုလည်းမရှိတဲ့မိဘတွေဆွေမျိုးညာလေးတွေကလိုလိုက်တဲ့ပစ္စည်းလေးတွေပဲကိုယ်မှာဒါလေးခြွေတာနဲ့သုံးပြီးတော့တစ်နှစ်တာပြန်လာလို့ရှိရင်ရှင်ပြဘာမှမသုံးပြပါဘူးတစ်နှစ်တာပြန်လာရှင်ပြကြောင်းတဲ့ဓာကြီးတွေတပူတွေကြောင်းလူကလူကသုံးနေပေါ်လို့ဆရာလေးတို့လည်းအများကြီးပဲဒီရက်ပိုက်တဲ့မသုံးပြပါဘူးရတော့လေဟိုဘာသာရေးသံဃာတွေမှလည်းပဲ ဒီခြေကနေပေါ်သွားလိုက်တဲ့ဆရာမကြီးလည်းပဲများသောဖြင့်တော့ခီးကူတာများတာဟုတ်သာဝဇာရဆိုတာလည်းကိုဘဝတရားရတာလေးနဲ့ဝင်လိုက်တော့ပေါ့နော်ပြည့်စုံသွားတော့အဲ့တော့ပြန်လာလို့ရှင်လည်းပဲအဲ့ဒီလွဲတာလေးနဲ့ပဲအကုန်လုံးပစ္စည်းပစ္စည်းတွေဝယ်ပြီးတော့ဝယ်မိဘကြီးအတွက်ဆရာသမားကြီးတွေပဲပေးသင့်ပါတယ်ရှင်များဘုရားမှာသူများနဲ့လည်းကြီးကျယ်စကားတွေကြားပြီးတော့ပေါ့လေယနေ့ဖြစ်တာမခေါ်နိုင်မပြောနိုင်ဖြစ်တာလည်းမရှိဘူး။ဘာကြောင့်ခေါ်တာရှင်များပြောသလိုပေါ့ရှင်များတို့ကကိုယ်နဲ့မသိမြတ်လောက်ဘူးကိုယ်နဲ့ ဘောဓာအပြင်မတိုက်တာဘူးဒီစောစောကလေးကမပေါအောင် ပြောလည်းမပြောဘူးနောက်ရှုပ်ချင်နိုင်ချင်ခေါ်လိုက်ပြောလည်းမတည့်လိုက်လည်းမလုပ်ဘူးအဲပြန်လာလို့လည်းပဲဘာသာရှင်နဲ့ဝါသားရှင်တို့ဒါချက်ကြီးအောင်လို့မလုပ်ဘူးနော်ရှင်များတို့ကတော့ဘယ်သူနဲ့မှလည်းပဲနော်ကြီးကျယ်လည်းရမဖြစ်ဘူးနော်ဘုံနဲ့မှလည်းမကွာလည်းမပြောနိုင်လည်းမလုပ်ဘူးအဲ့ပြဿနာလည်းပဲကြီးကျယ်မဖြစ်ဘူးဘယ်သူတွေမှလည်းသွားပြီးတော့ဒုက္ခမဖြစ်အခုလည်းမရှာဘူးရှုပ်ချင်နိုင်ချင်ခေါ်လိုက်ပြောလိုက် မတည့်လိုက်လည်းမလုပ်ဘူး နော်ဒီခိုင်းလို့ကိုလူငယ်တဘာဝဒေါသဖြစ်လည်းပဲကိုယ့်အကိုကိုယ်တသကိုနိုင်အောင်ထိနိုင်တယ်တဲ့နော်အဲ့လိုနားလည်မှုကောင်းတဲ့နားလည်မှုကောင်းတဲ့နော်မိမိရဲ့ဘဝလည်းပဲဘဝတစ်ခုတည်ဆောက်တဲ့အခါမှာတဲ့နော်ကိုယ်မှာပြဿနာတွေအများကြီးခင်းပါတယ်ကိုယ်မှာပြဿနာတွေအများကြီးခင်းတာတဲ့ဘာကြောင့်ဆိုတော့ဟိုရှင်ပြားတို့ရွယ်ရောက်လာတော့ပေါ့နော်ရှင်ပြားတို့ကအိမ်တော်ပြုမှလားဟုတ်လားအိမ်တော်ပြုမှလားသာသနာ့ဘောင်နေမှလားနော် ကိုကဒီသာသနာ့ဘောင်နေမယ်လို့ပုဂ္ဂိုလ်လည်းပဲယုံကြည်တဲ့ဆုံးဖြတ်တာတော့ရှုအစဉ်နဲ့ပေါ့လေရှင်များတို့ကျွယ်ရောက်လာသူများဒီမှာသွားပြီးတော့ရည်သားထားတာလို့လိုက်ပြီးတော့မိန်းကလေးတွေနဲ့ပတ်သက်တာလည်းမရှိခဲ့ဘူးပေါ့နော်။ဘာသာဒါတွေလည်းဓာတ်လည်းမှုအားကောင်းတယ်ပြောရမှာ။အရှင်များတို့ကဆုံးဖြတ်ချက်ကကငါရမ်းပြုမယ်ရမ်းပွားပဲနေတော့မယ်လို့ဆုံးဖြတ်ချက်ချတဲ့အခါကျရှုအစဉ်ချင်းနေပေါ့လေဒီလိုမျိုးကိစ္စမျိုးတွေပဲသူများတွေမပတ်သက်ခဲ့ပါဘူး။မရှိဘူးပေါ့နော်။ပြောရတယ်ဘာမှမရှိရှုရှင်လည်းဘာမှမရှိဘူး။ အဲ့တော့အဲ့လိုဘွားတစ်ခုမှာတဲ့ငါးတစ်ခုအားကောင်းခြင်းရလည်းပဲနော်ပြဿနာအမျိုးမျိုးကိုအများကြီးဖြေရှင်းနိုင်ပါတယ်တရားထုတ်တဲ့အခါကျတော့ကိုကနားနဲ့မှုလေးအားကောင်းတယ်တရားရဲ့သွားရဲ့ကြောင့်လို့ဘုန်းတို့တိုးတက်သွားတဲ့ဘွားတော့ဟာပြောလို့ကိုများတော့မိမိမှနားနဲ့မှုလေးသုံးသုံးပြန်နေအားကောင်းနေတယ်တရားရဲ့သွားလည်းပဲဒီကညှက်နေပေးလိုက်တဲ့အခါကျတော့ဘဝချမ်းသာမှုနဲ့ဘဝကိုနော်ပြီးသောတဲ့အခါမှာ ကဲဘဝချမ်းသာမှုနဲ့ဘဝကိုမိမိနားလည်သွားမှုကတော့တကယ်ကိုဘုန်းတို့ပြောမပြတော့နော်ပြောမပြတော့အောင်တဲ့စိတ်တွေတကယ်ကိုနော်ကြည်လို့ရတော့ယတနာသုံးပါးနဲ့တွေ့ရခြင်းဘုရားသာသနာနဲ့တွေ့ရခြင်းမိမိတွေ့ဒီလိုသာသနာ့လုပ်ငန်းနဲ့လုပ်ရခြင်းစသည်အရဒီလုပ်ငန်းတွေပေါ်မှာမိမိစိတ်ထဲမှာတကယ်ကိုပီတိဖြစ်ပြီးကြည်လို့ရတော့နော်ဒါဒါတွေလုပ်တယ်ဆိုတာလည်းဘုရားမှာတော့ဘုရားမှာတော့ရှင်ပြားတို့ဝတရားဓမ္မပေါ်လို့ တရားဓမ္မလက်မှတ်တုပ်လို့လုတ်ခိုင်းတာမဟုတ်ကိုယ်စိတ်တဏ္ဍနဲ့ကိုယ်လုတ်တာဟုတ်နော်အများကြီးတော့ကြိုးစားတယ်အများကြီးကြိုးစားလည်းပဲပုဂ္ဂိုလ်မျိုးတော်များများလဲတာချမ်းသာရေးလည်းအများကြီးတွေ့ရတဲ့အခါကျတော့ရှင်ဖက်လည်းပီတိဖြစ်ရတာနော်ပီတိဖြစ်ရတော့ဒီပြောချင်တာကတော့ဘုန်းတို့ယောဂီညာပေါ့နော်ဒီဘဝတစ်ခုတည်ဆောက်တဲ့ကံမှာဘယ်သူမှတော့မိမိဘဝမွေးလာကြတဲ့သူမှပြည့်စုံတာတော့မရှိဘူးအကြောင်းမျိုးမျိုးနဲ့တော့တခုတော့နော်ခန္ဓာလည်းပဲရှိလို့ရှိနေကြသေးတာပေါ့နော် ကမ္ဘာကမောအနေချင်းဖြစ်မယ်မြန်မာဖြစ်မယ်ကိုယ်ဒါလည်းရှိနေရတာပဲအဲ့တော့အဲ့လိုရှိနေတဲ့အခါမှာကိုကဘဝကိုဘယ်လောက်တိုးတက်ချင်တာလဲနော်ထားတော့မှခံပြီးတော့သိခံနေပေါ့မေတ္တာတရားလို့ကိုခံနေရမေတ္တာတရားလို့ရှိချင်းချင်းကိုဘဝမှာဘယ်လောက်အေးချမ်းတယ်လဲလို့ဒီလိုလဲနားလည်မှာခံပြီးတော့မေတ္တာတရားလို့ဟာအထုလို့ရတာကိုဒါကြောင့်ခံပြီးသိခံနေဆိုတာကိုတခါတည်းသိခံနေဆိုတာငါငုံခံရတာ ငါ့ဥစ္စာတွေကစော်ကားတာလို့ဒီလိုမြင်ကွက်ခန့်နေတော့မဖြစ်နိုင်နော်ခန္ဒီပရာခန္ဒီပရမတဘောတိဒိဋ္ဌာခန္ဒီပရာအလုံးမတမြင့်မြတ်သောအကျင့်တရားလို့မြတ်စွာဘုရားဟောတာနော်တိက္ခဏင်းဆိုတာအလုံးမတမြင့်မြတ်သောအကျင့်တရားလို့မြတ်စွာဘုရားဟောတာတော့ကိုကတိက္ခဏင်းဆိုတာမြင့်မြတ်တဲ့အကျင့်တရားလို့နားလည်သွားရင်သူကတိက္ခဏကိုကြိုးစားတာပဲအဲ့လိုမှမေတ္တာခန္ဒီတရားကိုသိမြင့်မြတ်တဲ့အကျင့်တရားလို့နားမလည်တိက္ခဏရာကိုပဲဟုတ်ခါရလို့ထင်ပြီးတော့ ဒီကောင်တွေငါ့စော်ကားနေတာငါ့ကိုဆင်းရဲလို့ဒီကောင်တွေငါ့ကိုစော်ကားနေတာဟုတ်လားအဲဒီကောင်တွေငါပြင်နာမတက်လို့စော်ကားနေတာငါ့ဘာမှမမရှိလို့ငါ့ကိုစော်ကားနေတာပဲဒီကောင်တွေငါဒါကတော့ပြန်ပြီးတော့လွတ်လဲမှပဲလို့ဒီမိမိရဲ့နော်သူများရဲ့အပါတစ်ခုပေါ်မှာကိုကစော်ကားတယ်လို့မြင်လိုက်တဲ့အခါကျကိုယ့်ရဲ့ဒေါသကိုဆွပြီးတာဒေါသကိုသွားပြီးတော့ဒေါသကိုပူကြီးနေတာဒေါသကိုပူဖြစ်နေတာဘာကြောင့်လဲဆိုတော့ကနားလည်မှုကအဲ့မှာအမကောင်းမှုနော်နားလည်မှုကအမကောင်းတဲ့ခါကျတော့ အဲဒီမှာလည်းတကားလည်းသိက္ခာရတာကိုဟုတ်ခါရတာဒါလည်းသူများတွေကငါစော်ကားလို့ထင်တာမေတ္တာတရားဆိုတာနော်ကိုယ်နားလည်တဲ့အခါကျတော့သူများနဲ့ပဲအော်လိုက်ဟဲလိုက်မှဒေါသဖြစ်လိုက်မှပဲတညွန့်နဲ့တို့ပြောလိုက်မှပဲဒါတွေကကိုယ်စိတ်ထဲမှာပြည်လည်သွားတာကိုဒါတွေကကောင်းတယ်တော့အဲ့ဒီမှာရင်ကိုကဒီဒေါသကိုဆွပေးနေလို့ဖြစ်တာဒေါသကိုဆွပေးလို့ဖြစ်တော့ဘုန်းတို့နော်ခန္တီတရားတဲ့မေတ္တာတရားဆိုဘယ်လိုတိုးတက်လဲနော်တိုးတက်ဘူး လွတ်တတ်ဘူးလေအဲ့တော့လွတ်နေတော့ဇက်ကနဲ့ဇက်ကနဲ့ဖြစ်ရင်လည်းပဲဒါပဲဇက်ကနဲ့ဇက်ကနဲ့ဖြစ်ရင်လည်းဖြစ်နေကြတာပဲနော်ဇက်ကနဲ့ဖြစ်နေလို့ရှိရင်သီမကဏ္ဍကိုဒေါသဖြစ်လွယ်သီမကဏ္ဍကိုဒါကြောင့်မလို့ဘုရားကလောကိုက်ဓမ္မကြီးပေါ်ညကိုပရမချင်းနဲ့လည်းပဲဇက်ကနဲ့ဆိုတရားနဲ့မခေါ်လိုက်ပြန်ပြီတရားနဲ့မတက်လိုက်ပြန်ပြီတရားနဲ့မပေါက်နဲ့မသိနဲ့တက်လိုက်ပြန်ပြီဒီကိုပရမချင်းချင်းဒါကလေးလင်မယားချင်းချင်းလည်းကြည့်လိုက်ဦးနော်လင်မယားချင်းချင်းလည်းတရားနဲ့ကြည့်လိုက်ပြန်ပြီ အော်ဒီကုမ္ပဏီကအချင်းနဲ့ချင်းလိုက်ကြံပြီးမိဘနဲ့သားသမီးတော်မှလည်းချင်းလိုက်ကြံပြီးအပေါင်းအသင်းချင်းချင်းတော်မှလည်းပဲနော်ဒီတကယ်ချင်းပေါင်းအသင်းချင်းတော်မှလည်းပဲချင်းလိုက်ပြန်ပြီးတဲ့နော်အဲ့တော့မိမိကဒီဒီတရားတွေရဲ့သွားအားကိုနားမလည်သေးဘူးဆိုရင်တဲ့နော်ဒီတရားရဲ့သွားကိုနားမလည်သေးဘူးဆိုလို့ရှိရင်တော့မိမိကဒီအကျင့်တရားတွေရဲ့ဒီလိုနားမလည်သေးဘူးဆိုရင်နော်ဒါကြီးကျင့်ဖို့လည်းမလွယ်ဘူးတိုးတက်ဖို့လည်းမလွယ်ဘူးပဲ ကြောင့်လို့ကပါရမီတဲ့ပါရမီဆိုတာကိုကတိုးတက်ချင်တာပေါ့ခုနကဘုန်းကြီးပြောသလိုပေါ့ဟုတ်ပြီဘဝမှာတော့အကြောင်းမျိုးမျိုးကြောင့်နော် education တွေကောင်းလာတော့လည်းပဲတဲ့အကြောင်းမျိုးကြောင့်ကိုယ်စင်းစိတ်စင်းတွေကျုံရတာဒေါသတွေဖြစ်ရတာလောဘတွေဖြစ်ရတာဘိုးဖြစ်ရတာလည်းတကယ်ဖြစ်ရတာပေါ့လေဒါပေါ့နော်အဲ့တော့လို့ဖြစ်လာတဲ့အခါကျတော့ကိုယ်ကကောင်းမြင်သလားဒါတွေဖြစ်နေတာရောကြခြင်းသလားအဲ့လိုရောကြခြင်းရင်နားလည်ဖို့လည်းအားကောင်းရမယ်တရားလည်းတူတယ် နားလည်မှုအားကောင်းတာလည်းပဲတချို့ပြဿနာဝကနော်ပြည်လည်သွားနိုင်ပေမဲ့လို့လုံးစုံတကယ်ဖြည့်ချင်းပေးနိုင်တာတော့တရားပဲနော်အလုံးစုံတကယ်ဖြည့်ချင်းပေးနိုင်တာတော့တရားပဲတဲ့နားလည်မှုအားကောင်းတဲ့အတွက်ကြောင့်မို့လို့အပေါင်းတဲ့နိုင်ငံချင်းမိတ်ဆွေညီကိုပေါင်းပါရင်းနဲ့ကွက်ချေခင်ကျင်နာနာပေါ့လေဒီတော့နေနိုင်တော့လည်းပဲခါရမအကြောင်းမတိုက်တဲ့နိုင်ငံမှာကြုံတွေ့လာတဲ့ခါကျတော့လည်းလောဘဒေါသမောဟဖြစ်နေသေးတာဟုတ်နော်တရားဆိုတဲ့သွားအားကောင်းသွားလို့ရှိရင်တော့ဒါတွေမဖြစ်တော့ဘူးသိကြပါဘူး ဘုရားအတွက်သွားကောင်းပါရင်ရန်သူဆိုတာရှာမတွေ့တော့ဘူးတဲ့နော်မုံတဲ့လူဆိုတာရှာမတွေ့တော့ဘူးတဲ့မခေါ်နဲ့မပြောနဲ့လည်းပုဂ္ဂိုလ်ကရှာမတွေ့တော့ဘူးတဲ့နော်ဘုရားကောင်းတယ်လို့ရှင်တော့ရန်သူဆိုတာရှာမတွေ့တော့ဘူးမုံတဲ့ပုဂ္ဂိုလ်ဆိုတာရှာမတွေ့တော့ဘူးမခေါ်နိုင်မပြောနိုင်တဲ့ဆိုတာပုဂ္ဂိုလ်ကရှာမတွေ့တော့ဘူးတဲ့ဒါပေမဲ့ခုတော့ရှိတာပေါ့နော်မခေါ်နိုင်မပြောနိုင်ဆိုတာဒီလိုလည်းပဲတကယ်ကိုပြောလို့ဆိုလို့အစမပြေတဲ့ပုဂ္ဂိုလ်ကြတော့မပြောပြတော့ဘူးဒါပါမုံတော့မမုံဘူးနော်ရုပ်ပုဂ္ဂိုလ်များလည်းပဲ အတိအသိမကောင်းတော့ပြောရဆိုရတဲ့လုံနဲ့ခက်တဲ့ပုံပေါ်လည်းရှိသေးတာဟိုဒီလိုပုံကမေးကြတော့ကိုကမပြောပြတော့ဘူးများများတော့နော်ဒါကလည်းမုန်းတာတော့မမုန်းတော့ဘူးနော်အကြောင်းမို့လို့ဘုန်းတော်ယောဂီများလည်းဒီနေ့တရားတွေအထုတ်နေကြတော့နော်တရားတွေအထုတ်နေကြလောဘဒေါသမောဟတွေဘလောက်ကင်းမလဲဆိုတာတော့မိမိရဲ့တရားထုတ်တဲ့တရားရဲ့တိုးတက်မှုလည်းပါသလိုမိမိရဲ့အသိဉာဏ်လည်းလိုပါတယ်နော်မိမိရဲ့အသိဉာဏ်လည်းလိုတယ်အသိဉာဏ်ဆိုတာကနားလည်မှုပေါ့နော် ဒါလည်းငါဘာကြောင့်ယောဂီပဲငါဘာကြောင့်လောဘဒေါသမောဟတွေဖြစ်နေရမလဲငါအားထုတ်နေတာတစ်နေ့ရှိငါအားထုတ်နေတဲ့နေ့ရှိနေငါအားထုတ်နေတဲ့သုံးနေ့ရှိနေပြီဘာကြောင့်လောဘဒေါသမောဟတွေငါလက်ခံပါလေငါအခုတည်းထိမာနတွေရှိနေသေးတယ်လောဘတွေရှိနေသေးတယ်ဒေါသတွေဖြစ်နေသေးတာငါသူများပေါ်မှာမကြိုက်တဲ့စိတ်တွေဝင်နေသေးတာမုန်းနေသေးတာနော်သူများပေါ်မှာငါအဖြစ်တွေမြင်နေသေးတာပဲဒါကြီးမကောင်းတဲ့တရားတွေပဲလို့မြင်ပြီးတော့ဒါတွေပေါ်မှာသိဉ္ဇနာတော့ဘာလို့ဝန်လိုချင်တာချင်းသိချင်းတရားနဲ့သိဉ္ဇနာရတယ် ကံတိုင်းရဲ့အကျိုးရနဲ့ဆင်ញင်ရတာတဲ့အကြောင်းမျိုးနဲ့ဆင်ញင်လိုက်ရင်ဒါတွေကနော်အနေနဲ့ကြားတော့ဒါတရားလို့လို့ငြင်းချင်းပေါ့လေဆင်ញင်ပြီးတော့ငြင်းချင်းပေါ့နော်ဆင်ရငြင်းချင်းတဲ့ဒီလိုနဲ့ပဲဖြည်းဖြည်းနဲ့တိုးတရတာဟိုတဲ့နော်တိုးတရတာရောက်လို့ဘုန်းကြီးရောက်နေကြနော်အဲ့တော့တရားတို့ကကြတော့ဟုတ်ပြီတရားလည်းတရားမလို့နောက်တော့နားလည်းမိုးကလည်းနားလည်းမိုးတဲ့နော်ဘုရားနဲ့ပဲဘုန်းကြီးဆရာလေးဟောရတာပြီးတော့ပြောရတယ်ဆိုတော့တရားမသိတဲ့ဆရာလေးတွေနော်ဒီမှာနေကြတော့ နော်မြတ်စွာဘုရားသာသနာရောက်တော့ဘုန်းဘုန်းကအတူတကွဖြစ်သွားတယ်မြတ်စွာဘုရားသာသနာမှာဘုရားသားတော်သမီးတော်တွေဖြစ်သွားတော့ကိုယ်မှာမိသားစုဆိုတာဒါပါပဲနော်မိသားစုဆိုတာဒါပဲအပေလည်းဒါပဲအပေလည်းဒါပဲဆရာတော်ကိုယ့်ရဲ့ဖေလောက်တယ်ဖေလောက်တယ်ကျန်တဲ့ပုဂ္ဂိုလ်ရဲ့ကိုယ့်ရဲ့ဒီကိုမောင်နှမတွေပဲအဲ့တော့ဒီကိုမောင်နှမတွေဆိုတော့ကသာသနာမှာပေါ့ဒီကိုမောင်နှမတွေဒါပြီးတော့နေမကောင်းလဲနေမကောင်းလို့ကုညရမယ်ရံပေးရမယ်နော် ဒီမကောင်းလည်းပဲဒီမကောင်းတော့ကွက်တဲ့နဲ့ကကူညီရိုင်းပေးရတယ်အဲခေမတခုလွယ်လို့ရှင်လည်းကူညီပေးရတာတို့ကလေလွယ်လို့ရှင်လည်းလွယ်တယ်မလို့ပြင်လို့ရတာနားလေရတာပေါ့လေနော်အဲဒီလိုနေတတ်သွားလို့ရှင်ဘုရားသာသနာမှာအေးချမ်းတာပါပဲနော်ဒါလို့ဘုရားသာသနာမှာကြောက်လို့ရှင်အကုန်လုံးကဂရုဏိရိတ်တာအကုန်လုံးကဂရုဏိရိတ်ပြီးတော့ဘုန်းကြောင့်မပဲနေရတာတဲ့ရွှေလည်းမဟုတ်ငွေလည်းမဟုတ်အင်းကြီးအဝါကြောင့်ကြိုက်လည်းမဟုတ်ရဘူးဘာလို့ဆိုဘုရားသာသနာသမီးဆိုဘလောက်ပဲ ကိုယ်ကယာရုတွေဘလောက်ပဲကြီးခဲ့ကြီးခဲ့ဘလောက်ပဲချမ်းသာခဲ့ချမ်းသာခဲ့ဘလောက်ပဲယာရုတွေကြီးကြီးဘလောက်ပဲချမ်းသာချမ်းသာဘုရားသာသနာရောက်တာတူသွားပြီတူတူပဲသူလည်းကြုံကိုလည်းကြုံပဲသူလည်းပဲဒီဝဇဝဒကိုလည်းဒီဝဇဝဒသိသိနဲ့ဝတ်တာပဲလေအဲ့တော့အတူတူပဲတဲ့အတူတူပဲဆိုတော့အတူတူစိတ်ထားမှာပေါ့ဝါဝါသတိလအရာကိုလေးစားရမယ်နော်ဝါသတိလအရာဝါကြီးတဲ့ပုဂ္ဂိုလ်လေးစားမယ်ဝါတဲ့ပုဂ္ဂိုလ်လည်းပဲကိုကလေးစားပြုတတ်ရမယ်နော်လေးစားပြုတတ်ရမယ်တဲ့နော် အဲ့လိုနေတဲ့ခံစားသွားလို့ချင်းဘုရားသာသနာရောက်သွားတော့ဘုရားသာသနာရဲ့အသုံးလုံးတွေလည်းသိသွားနော်ကျောင်းနဲ့နေတဲ့ခံစားနဲ့နေတဲ့ခံစားဆိုလို့ချင်းတဲ့ဒါကဘုံနဲ့သမက္ကနဲ့တဘောသူခေါ်လာဘူးနော်သမက္ကနဲ့တဘောသူခေါ်တဲ့ညီညွတ်ချင်းရလည်းပဲရေးတဲ့အချင်းရလည်းပဲချမ်းသာခြင်းပဲသမက္ကနဲ့တဘောသူခေါ်ရေးကြတဲ့အချင်းရလည်းပဲချမ်းသာခြင်းညီညွတ်သွားလို့ချင်းဘုံနဲ့ချမ်းသာသွားတာပဲနော်မညီညွတ်ကြလို့တဲ့နော် စိတ်ဝမ်းတွေကွဲကြရတာစိတ်ဝမ်းတွေကွဲကြရတော့မချမ်းသာကြရတာညင်ညွတ်သွားလို့ရှိရင်ချမ်းသာသွားပြီတဲ့ကြောင့်မို့ဘုန်းတို့တရားဓမ္မဆိုတာကနော်မိမိကမကောင်းသေးရင်လည်းပဲပိုကောင်းနေနိုင်တာကောင်းပြီးရင်လည်းပဲပို၍ကောင်းနေနိုင်တာတဲ့ပို၍ကောင်းနေနိုင်တော့အဲ့တော့တရားဓမ္မနဲ့ဘုန်းတို့ယောဂီများရဲ့အကျိုးမဲ့သာသနာ့ဓမ္မလာပြီးတော့ကျင့်နေကြတာနော်ကျင့်နေကြတော့တရားဓမ္မဘက်ကလည်းတရားဓမ္မမို့လို့ ဒါကနားလည်မှုဘက်ကလည်းပဲနားလည်မှုတဲ့နားလည်မှုလေးတွေအားကောင်းကြိုးစားရမယ်တဲ့နော်ငါတက်ကခု50ရှိပြီ60ရှိပြီ80ရှိနေပြီကြားရင်အားလုံးဒါဘုရားသာသနာတော်မိလာတယ်လောက်ကြားနေပြီအဲ့တော့လောဘဒေါသမောဟတွေဖြစ်တယ်လို့သိပါမလားမခေါ်နိုင်မပြောနိုင်လို့ဖြစ်ပါမလားမုန်းတယ်လို့သိပါမလားနော်မုန်းတယ်လို့သိပါမလားနော်မကြတဲ့စိတ်တွေဝင်တယ်လို့သိပါမလားမာနတွေတက်တယ်လို့သိပါမလားဒီလိုပေါ့နားလည်မှုတွေပေါ့နော်အဲ့ဒါအဲ့လိုနားလည်မှုတွေပဲ ပုံစံတွေပေးပြီးတော့လူသားတွေအတွက်လောဘဒေါသမောဟတွေလည်းပဲရှင်ပြတော့ဒါညှိချပေးရတာဟုတ်နော်အကယ်၍မှဘုန်းတို့ဘုန်းကြီးတလိုက်တဲ့နေရာလောဘဒေါသမောဟတွေများပြီးတော့ကိုလောဘဒေါသမောဟတော့မငြိမ့်နိုင်ဘူးဆိုရင်သူများဘယ်လိုညှိနေလဲနော်သူများညှိလို့မလွယ်ဘူးအဲ့တော့ပထမဆုံးကတော့ပုဂ္ဂိုလ်ကိုမိမိတဏ္ဍာမှာရှိတဲ့လောဘဒေါသမောဟတွေကိုရအောင်ညှိရမှာတဲ့နော်ရအောင်ညှိသွားလို့အေးရသွားလို့ရှိရင်တော့ဟုတ်ပြီလူတွေကတကားတယ် တရားဓမ္မတွေပြေးပြီးတော့နာကြတရားရေးခါရေဟောနဲ့တရားရေးအလုပ်ရှင်တွေပေါ်ကြအကုန်လုံးသာသနာပြုလို့ရတယ်နော်သာသနာပြုလို့တော့ဘုန်းကြီးမှမဟုတ်ဘူးဒီလိုက်ကျင်လည်းသာသနာပြုလို့ရတယ်လူလည်းသာသနာပြုလို့ရတာပဲသာသနာပြုလို့ဆိုပြုနိုင်တဲ့ပုဂ္ဂိုလ်များမြတ်စွာဘုရားကဘေကုနေလည်းတရားတွေဟောလိုက်တာသူတို့တရားတွေဟောလို့ခါရဲတရားတွေရတဲ့ပုဂ္ဂိုလ်လေးရှိတာပဲတဲ့နော်အဲ့တော့သာသနာပြုတဲ့ဆိုတာမျိုးသားမျိုးသမီးမှမဟုတ်ဘူးတကယ်ကိုတရားကောင်းတဲ့ပုဂ္ဂိုလ်လူတိုင်းသာသနာပြုလို့ရတယ်နော် တရားကောင်းတယ်လို့နားလည်တဲ့ပုဂ္ဂိုလ်တိုင်းဒီသမာဓိမမိသာသနာပြုပြီးတော့နောက်တော့သူတော်ဘာတွေကိုလည်းပဲတဲ့သာသနာပြုလို့ရတယ်တဲ့နော်သူသူတို့သာသနာပြုလို့ရတယ်ဒါမလို့သာသနာဆိုတာကမိမိပရမသုတော့ကောင်းမှာဘူးနော်မိမိကိုယ်တိုင်ပရမသုကောင်းမှာမိမိကောင်းသွားပြီးရင်နော်အဲ့တော့လေသူတော်ဘာတွေကောင်းအောင်တဲ့ကိုယ်လည်းတရားတော်ကကြာရင်တရားကြောင့်ဘလောက်အာမခံတယ်ကောင်းပါတယ်ဘလောက်ဒီ အကျိုးတွေရတယ်ဆိုလည်းအဘခဏကလည်းပြောနိုင်မှာကိုနော်ကျွမင်းသားနိုင်သမားတို့တစ်နေ့သွားအထုတ်တယ်တစ်နေ့သွားအထုတ်တယ်သုံးနေ့သွားအထုတ်တယ်လေးနေ့သွားအထုတ်တယ်ဆိုတော့ကိုကလူများတဲ့ကိုထူးခြားပြီးတော့တော်ရမှာနော်အပြောအဆိုတွေအမူအရာတွေအနေထိုင်တွေသိမ်မွေးရမှာတဲ့အဲ့လိုထူးခြားပြီးတော့လည်းဟောလူတွေလည်းကြည့်ပြီးတော့ကြည်တန်းဒီပုဂ္ဂိုလ်ကြီးကတော့အရင်ကဆိုလို့ရှိရင်စိတ်တွေကောက်လိုက်တာဒေါသတွေဖြစ်လိုက်တာကာရဲလောဘဒေါသမောတွေဖြစ်လိုက်တာယတိဖြစ်လိုက်တာ သူများပေါ်မှာလည်းမခေါ်နိုင်ပြည်သားတရားတွေအလုပ်လိုက်တော့ကောင်းလိုက်တာသူတော်ကောင်းပုဂ္ဂိုလ်ကြီးဖြစ်သွားပြီတရားတွေအလုပ်လိုက်တော့ငြိမ်းချမ်းလိုက်တာလိမ့်ချမ်းလိုက်တာအကုန်လုံးပေါ့နော်တိပုဂ္ဂိုလ်ကြည့်ပြီးတော့ဒီကနေ့ဘောင်းဉာဏ်လည်းအားရကြတာပါဒါပါပဲဘောင်းဉာဏ်လည်းအားရကြပြီးတော့ဩကြည်တဲ့အရင်ကယတမကြီးအရင်ကဒီကနေ့လောကသားလုပ်တဲ့ပုဂ္ဂိုလ်ကြီးအရင်ဖဲရိုက်တာအရင်လိမ့်ချမ်းစားနေတဲ့ပုဂ္ဂိုလ်ကြီးအရင်တော့မကောင်းတဲ့ပုဂ္ဂိုလ်အရင်တော့တဲ့ပုဂ္ဂိုလ်ကြီးကြည်တဲ့ တရားတွေအားထုတ်ပြီးတော့မှတခါလဲကောင်းသွားလိုက်တာကျန်တဲ့ပုဂ္ဂိုလ်တွေကတခါလဲပို့ပြီးတော့ဝမ်းသာကြတာပေါ့တဲ့နော်ဝမ်းသာကြတာတဲ့အဲကြောင့်လို့မကောင်းမှုဆိုရင်ဘုန်းတော်ကမကောင်းမှန်းသိရမယ်မကောင်းတာပြင်ကျင်တဲ့သိရှိရမယ်ပြင်တဲ့သိရှိတော့မှကိုကပြင်ကျင်ပြင်နိုင်ရမယ်အဲ့လိုပြင်နိုင်မှကိုနော်ဒါမလို့လောကကြီးမှာသိတဲ့ပုဂ္ဂိုလ်လူတိုင်းရှိတာပဲဒါမဲ့လို့လူတိုင်းကတော့အဲ့လိုပြင်ဖို့ဆိုတာပေါ့နော်ဒါကပါဠိပါမှာပေါ့လူတိုင်းကတော့ ပါရမီပါပါတဲ့ကြောင့်မြတ်စွာဘုရားတရားတော်တွေပြန့်နှံ့သွားတော့ပါရမီပါတဲ့ပုဂ္ဂိုလ်တွေပဲနောက်ခုဒီသားကလောတယ်မှာဣသရိယလက်မြန်သတိမောင်တစ်ယောက်ရောက်တယ်ပေါ့နော်အဲမတရားပဲလူရောမတရားတစ်ခါပဲဖြစ်ရပါသေးတယ်ဒီကပိုင်းနဲ့ပြောတော့ဒီကပိုင်းကတော့ပါရမီပါတာပဲရှင်ပြတိကြလာတဲ့၃ညရှိပြီလာပြီးအာထုတ်တာအိမ်ပြန်တော့လည်းပဲရှင်ပြဩဝါဒရာတဲ့ဒီလိုတစ်နေ့နှစ်ကြိမ်သုံးကြိမ်အာထုတ်တာကောင်းလိုက်တာရှင်ပြဒီတရားတော်လည်းနဲ့ ကောင်းလိုက်တာကောင်းလိုက်တာလို့ပဲထက်ကတည်းကပြောကြတာပဲနော်ပါရပီပါရမီနဲ့ဆိုင်တော့နော်အရှင်ပြဒီလိုရင်တော်နေတော့မတွေ့ကြုံဘူးရတဲ့အရှင်ပြကတွေ့ရတာရင်တော်လောဘဒေါသမောဟဖြစ်တိုင်းလေတကယ်ကိုရောကြသွားပြီးတော့ဖြစ်တဲ့အချိန်ကလေးနဲသွားတာဗျာတဲ့ပျောက်လူကမန်းပါပဲတဲ့လိုမကြတဲ့စိတ်တွေရောအရင်တော်ဆိုရင်ဒီကားလေးကိုဒုနဲ့သေးပေါ်တဲ့ဒီထဲမှာခုတော့မြဲဖဲသွားလိုက်တာအိမ်မှာလည်းပဲအဲ့ဒါတစ်နှစ်နှစ်ကြိမ်သုံးကြိမ်ဆက်အားထုတ်လာတယ်နော်ဒီတိုင်းအားထုတ်တာဒါအစ္စရေးနိုင်ငံမှာမွေးတာနော် အစ္စရေးနိုင်ငံမှာပြောအစ္စရေးနိုင်ငံလာတာပေါ့သူမွေးတာတော့အာဖရိကတိုက်မှာမွေးတာတဲ့နော်အာဖရိကမှာတိုက်မှာမွေးပြီးတော့အစ္စရေးနိုင်ငံမှာဂျူးလူမျိုးတွေကခြေကြတော့သူတို့လည်းလာပြီးခြေချတာဟုတ်နော်အဲ့တော့သူတို့ကျတော့ဝါမှာကောင်းကျင်တဲ့ခါကျတော့နော်ဝါမှာကောင်းကျင်တော့လိုက်ကြတာပဲလေလိုက်ကြတော့ဒီတရားတွေတွေ့သွားတဲ့ခါကျခြေစံဘလောက်ကျေးဇူးတွေတင်လဲတင်လိုက်တာနော် အဲ့ဒီသူတို့နိုင်ငံမှာတရားစခန်းမှုတွေဘယ်လိုလဲဘယ်လိုနိုင်ငံမှာကိုယ်ပဲ meditation ဆိုတာပေါ့ဝိပဿနာ meditation ဆိုတာပေါ်ပြီးသားဖြစ်တာဟာကိုယ်ကတကယ်ကိုပဲတကယ်ဗရိပေါ်ပြီးသားဒီလိုစကားနဲ့ဆိုရင်ဗရိပေါ်ပြီးသားဖြစ်တာတဲ့လူတွေကတကားလဲတရားတရားလို့အကျိုးတွေရကြဟောအတိရအိမ်မှာလည်းသတင်းတွေကပြန့်စာအုပ်တွေနဲ့ဆိုတော့တရားစခန်းပွဲတွေမှာဆိုရင်မျိုးမျိုးသောတရားစခန်းပွဲတွေမှာမျိုးမျိုးပုံစံနဲ့သွားအထုတ်ကြတာတဲ့ဒီပဲဒီလိုလည်းရှိတယ်ထေရဝါဒကြီးလည်းရှိတယ်မျိုးမျိုးပုံစံနဲ့သွားပြီးတော့အထုတ်ကြတာ ကောင်းလိုက်တာတဲ့ဒီတရားတော်ကြီးနဲ့တော့ဒီကိန်းနဲ့ဒီလိုအိမ်တော်မကြခင်အထုတ်ပြမယ်ဆိုလို့ရှိရင်တော့တပီတော်မသိလိုက်ရှင်တော်ဝိဖြစ်မှာတရားတွေကောင်းလို့ကြိုက်လို့လို့သူလည်းပြောသေးတယ်တခါဟိုဘုရားတော်မှာသူဘုရားဘာသာဖြစ်ကြတာရှင်လေဟိုဘုရားတော်မှာဟောတော့ဒီဘုရားမြတ်စွာဘုရားမြတ်စွာဘုရားနဲ့ပြုတယ်မြတ်စွာဘုရားတရားနဲ့ပြုတယ်တခါတော့ကိုရှင်းတတ်တာတဲ့ဒီတရားတွေကမလုံးနဲ့ရှင်းတတ်တယ်နော်အိမ်မှာတဏှာသုံးတယ်လောက်ဆက်အထုတ်တယ်ဆိုတာဘုရားဘာသာအစ်စ်တွေထောင်တာသေးတယ်ပဲဖုံးကြီးတော့အထုတ်နိုင်ဘူးဆိုတော့ဒါမှဒါ ပါရီလည်းဆိုင်တာပေါ့နော်ဘုန်းကြီးတွေသုံးခံစားတာပဲရှင်ရတာပဲလေဒါပေမဲ့လောဘဒေါသမောဟဖြစ်နေမှလည်းမသိဘူးဖြစ်တာလည်းပဲပယ်မှလည်းမသိဘူးဆိုတော့ဒီတိုင်းပဲဒုတိယကောင်ဒုတိယကောင်နဲ့ဒီလိုဘုန်းကြီးလည်းရှိတာပေါ့နော်သူလည်းကျိုးသားအတူတူဘုန်းကြီးလည်းရှိမှာပေါ့လေဒါပေါ့နော်အဲ့တော့ဗုဒ္ဓဘာသာရဲ့မှာလည်းပဲဒီလိုလည်းရှိတာအဲ့တော့ဒီပြားတဲ့ဆိုတာကိုကကောင်းကျင်သလားပိုကောင်းကျင်သလားကိုဘဝမှာယသမားဖြစ်တယ်လို့ကြောင့်မလို့ယသမားဆင်းရဲနေသလား ဘိန်းသမားဖြစ်နေတဲ့ဘိန်းနဲ့ဘိန်းရှူနေရတဲ့ပိုက်ဆံတွေကုန်ပြီးဆင်းရဲနေသလားနော်ငါးပါးသီလမလုံတဲ့အတွက်ကြောင့်ငါးပါးသီလကျိုးပါလို့ကိုယ်မှဆင်းရဲနေသလားနော်လိမ့်ရတဲ့လိမ့်နေရလိမ့်နေလို့လိမ့်နေလို့ဆင်းရဲနေသလားလောဘဒေါသမောဟဖြစ်နေတဲ့အတွက်ကြောင့်လို့ဆင်းရဲနေသလားကိုယ်သိနေဖြစ်နေသလားဒါတွေကြောက်ရှင်တော့မြတ်စွာဘုရားတရားတော်ကအမခံတယ်တဲ့နော်အမခံတော့ဘုန်းတော်ပြောတာကကိုယ်ကကောင်းလားမကောင်းလားလို့ကိုယ့်ကိုသိပြီးတော့အသိနဲ့လည်းပဲအသိရလည်းပဲ နော်မိမိရဲ့နားလည်မှုအသိရလည်းပဲတရားဖြစ်သွားတာပဲတရားလည်းပဲအသိဖြစ်တာဘာကြောင့်လဲဆိုတော့ခုလာပြီးတော့တရားလို့တဲ့ပုဂ္ဂိုလ်များပေါ့အသိမှမဟုတ်လို့အထုတ်တယ်နော်အသိလေးကောင်းတဲ့အတွက်ကြောင့်လို့တရားတော်ကတော့ကောင်းပါပဲလို့အသိလေးကောင်းတဲ့အတွက်လာထုတ်တော့အဲ့ဒီအသိကြောင့်နော်ဘဝတိုးတက်ပြီးတော့တရားသိတွေရသွားတော့အသိကြောင့်အသိဖြစ်တာတဲ့နော်အသိကြောင့်အသိတွေထပ်ဖြစ်သွားတာနားလည်မှုကြောင့်နားလည်မှုတွေထပ်ဖြစ်သွားတာတဲ့နော် နားလည်မှုအားကောင်းတဲ့အတွက်ကြောင့်မလို့နားလည်မှုတွေထပ်ဖြစ်သွားတာအသိတွေအားကောင်းတဲ့ကြောင့်မလို့အသိတွေထပ်ရသွားတာအသိအားမကောင်းရင်ဆင်းရဲနေဦးမှာနော်အသိအားမကောင်းရင်ဆင်းရဲနေဦးမှာဘုရားလက်စုဘောလာလည်းချွတ်လို့မလို့ဘူးအသိအားမကောင်းရင်လေနောက်ကြောင့်မလို့စာပေမှာတော့အေဒီရေးကျက်တယ်တဲ့နော်အေဒီရေးကျက်တယ်ပါရမီပါတယ်လို့ခေါ်တာတဲ့နော်အေဒီရေးကျက်ပါရမီပါတယ်ဆိုတာအသိအားကောင်းတယ်ခေါ်တာ အဲ့တော့ပါရမီမောအေဒီမင်းချုပ်တွေတော့အတိအားမကောင်းတော့အတိအားမကောင်းတဲ့ကကိုကိုတိုင်းကမားလို့မာမလည်းမသိမားရရဘလို့ပြန်မလည်းမသိဘူးတဲ့နော်မားလို့မာမလည်းမသိဘူးမားရရဘလို့ပြန်မလည်းမသိအဲ့တော့မာရင်ထမားနေတာပေါ့မားတာမာမမသိမားရရဘလို့ပြန်မလည်းမသိအဲ့တော့မာရင်ထမားနေတာလွယ်ထလွယ်နေတာလို့ခေါ်တယ်အတိအားမကောင်းတဲ့အတွက်နော်အတိအားမကောင်းတော့မာရင်ထမားသည်လွယ်ရင်ထလွယ်သည်နော် မှားရတာမှားလွဲရတာလွဲနော်အမှားပြင်းအမှားပြင်းမှားနေရင်တဲ့လွဲပြင်းလွဲနေရင်တဲ့နော်ချော်ပြင်းချော်နေရင်တဲ့နော်ဆဲပြင်းဆဲနေရင်တဲ့ဒါပဲအဲ့ဒါတွေကတော့ဒါဘုရားသာတော်ကလည်းမြန်မာနိုင်ငံတော်ဒါတွေတွေ့နေတာပဲတချို့ဘုရားတရားတော်တွေကောင်းနေတာပဲသိတာပဲသိတော်လည်းပဲကိုယ်ကမှဒီတရားတွေကောင်းတယ်လို့သိတော်လည်းပဲဒါပေမဲ့ ဒီတရားတွေကမလုံးနိုင်တဲ့ခါကျတော့အဲ့ဒီအသေးကလည်းပဲကိုယ်မှာအကျိုးမရဘူးနော်ကျိုးလည်းကြားတော့ကြားနေတာပဲလေရဲတော့တော့မကောင်းဘူးမကောင်းဘူးမြတ်စွာဘုရားတရားတော်အားထုတ်လို့ရှိရင်ရဲတွေတက်တယ်လို့သိတာပဲသို့တော်လည်းပဲမလုံးနိုင်ဘူးနော်ငါးပါးသီလမလုံးဘူးကျန်တဲ့စကားတွေပြောတယ်ငါးပါးသီလမလုံးဘူးနော်မူသားစကားတွေပြောတယ်ပဲသိတာပဲသိတော်လည်းမလုံးနိုင်ဘူးလေမလုံးနိုင်တော့မလုံးနိုင်တော့မလို့တဲ့ဘူးပေါ့ဒါပဲလေမလုံးနိုင်တော့မလို့တဲ့ဘူးနော် မလုံနိုင်တဲ့တော့မလို့တဲ့ဘူးအသိအားမကောင်းတဲ့တော့မလို့ဘူးမလို့တဲ့တော့မလို့တဲ့ဘူးမလို့တဲ့တဲ့ကြောင့်မလို့ဇာယေတုမယာတဲ့ဒါပဲဒါပဲထပ်နေနေတာအဲကြောင့်မလို့ဘုန်းတော်ယောဂီများမှတ်ထားရမယ်ဆင်းရဲကိုဖြစ်နေတာလည်းမိမိအသိကြောင့်ဖြစ်နေတာချမ်းသာကိုဖြစ်နေတာလည်းပဲမိမိအသိကြောင့်ဖြစ်နေတာနော်ဆင်းရဲကိုဖြစ်နေတာလည်းဘဝကိုဒုက္ခတွေရောက်စေအောင်ဖြစ်နေတာလည်းပဲမိမိအသိနဲ့မိမိနားလည်မှုကြောင့်တဲ့ ချမ်းသာစေတာလည်းပဲမိမိရဲ့အသိကောင်းတဲ့အတွက်မိမိရဲ့နားလည်မှုကောင်းတဲ့အတွက်ကြောင့်တဲ့ချမ်းသာစေတာတဲ့နော်အဲ့တော့ဆင်းရဲချမ်းသာစေတာကတော့ခုနပြောသလိုပဲ education တွေဘလောက်ပဲကောင်းကောင်းအနေနဲ့အများတော့ကျုံနေကြမှာပဲတဲ့နော်နည်းနည်းများပဲကျုံနေကြမှာအဲ့ဒီအခါမှာမိမိကအဲ့ဒီကျုံနေရတဲ့အခါမှာမိမိဘဝကိုဘလောက်တိုးတက်ချင်တာလဲနော်လောဘဒေါသမောဟဖြစ်နေတာတွေကိုဘလောက်စိတ်ဆင်းရဲတယ်လဲဆင်းရဲမှုတော့ဆင်းရဲလို့ခံစားရတယ်ကိုယ်ဆင်းရဲစိတ်ဆင်းရဲကျုံနေတာကို ဘလောက်ဆင်းရဲလို့ခံစားရတယ်လေအဲ့ဒီခံစားပြီးတော့အာထုတ်ကြည်တမ်းဒါဘလောက်ဘုန်းတို့ယောဂီများနော်တောက်ကံကောင်းတို့တရားရည်တိုင်းလို့ပေါ်လာလိုက်တော့မြန်မာနိုင်ငံမှာနော်လူကြီးအသိမကောင်းပါပဲတဲ့နော်သွန်လည်းပဲလူချင်းတွေရှိတယ်ဓမ္မောင်းတွေလူရတယ်ယောဂီတော်တွေလူရတယ်နော်ဝေယဝတ္တတွေကဗကမသိပေးနေတာတဲ့တရားထုတ်မယ်ဆိုရင်အတော်ကိုသွေးတွေကောင်းတာအသိလေးနဲ့ကောင်းတာလေအဲ့တော့မိုင်လုံးတော့မိုက်တော့လည်းပဲ အဲ့တော့အဲ့ဒီလောက်ဘလောက်ပဲဘလောက်ပဲကောင်းကောင်းဘိုင်ခွင့်နဲ့နဲ့နေလည်းပဲဒါကြီးမတတ်နိုင်ဘူးပေါ့နော်ကိုတို့တရားရည်သားတွေမှာရည်ပြီးတွေကပြည့်စုံနေတာသုံးလူချင်းတွေပြည့်စုံနေပကံတော်ဖေးပေးနေတာချက်ပြုတ်ပေးနေတာဆရာတော်ကလည်းတရားဟောပေးနေတာဘာမှလာကပေးနေတာမလိုဘူးတရားစစ်ပေးနေတာအဲ့တော့အဲ့ဒီလိုရတဲ့ကိုယ်ရေးမှာတဲ့မိမိအတိလေးကောင်းမယ်ဆိုရင်ဘလောက်တိုးတက်ဖို့ကောင်းတယ်လေတဲ့နော်ကြောင့်မလို့ဘုန်းတော်အတိမကောင်းရင်လည်းပဲနော်အတိမကောင်းရင်လည်းပဲလုပ်ပြီးလို့ပြရှင်မြတ်ညီကိုမောင်မကြီးတော့မှယသမားတွေရှိတာပဲနော် စစ်မျက်ကြီးကိုဝင်သွားပြီလည်းအခုလာပြီးတော့ဒီမှာတရားရည်လည်းဝင်တဲ့အခါကျတော့တကယ်ကိုသိကောင်းနေတဲ့ပုဂ္ဂိုလ်များကျတော့ဒီလမ်းသူ့အတူပဲဒီနေရာလေးဆိုတာနေရာလေးတကယ်တော့ရွာလေးပဲလေနော်တော့ရွာလေးမှာအခုဒီမှာအားထုတ်နေတဲ့လောကစစ်မှာ10နိုင်ငံရှိတယ်အဲတော့ဒီတော့ရွာလေးဆိုတော့လည်းပဲလိုက်ပြီးတော့သုံးသပ်မေးမြန်းပြီးတော့ဒီနေရာလေးမှာအားထုတ်လို့ဆင်ပြေတဲ့တရားတွေကတရားနားနဲ့ကြားပြီးတော့နိုင်ငံတွေဝေးရနေပြီးတော့နိုင်ငံပေါင်းဆောင်နေပြီးတော့လာထုတ်တာအခုတော့လောကစစ်10နိုင်ငံပေါ့ ဟိုးတရားနိုင်ငံတွေလည်းအများကြီးပဲလာပြီးတော့အထုတ်နေကြတာပဲသို့တော်လည်းဘာရင်ဘာရင်ကလည်းရှင်မြတ်ညီကိုဘုရားရင်းနေတောင်မှအမလို့တဲ့ပုဂ္ဂိုလ်လည်းပါတာပဲရသမားကြီးလည်းပါတာပဲအဲ့တော့ရှင်မြတ်လည်းကြိုးစားပြီးတော့ပေါ်ကြည့်တယ်ပေါ်ကြည့်တော့လည်းပါရမီမှာဘာလို့ဖြတ်တာတွေကမျိုးမျိုးပဲနော်အဲ့မှာရသော်လည်းဘုံမွေးရဲ့မှာနောင်တော်ကြီးတရားဝင်ဒီမှာလာပြီးတော့တရားထုတ်တာအထုတ်တော့ပြဿနာတွေကြီးပဲပြဿနာတွေကြီးပဲနော်ပြဿနာတွေကြီးပဲဖြေရှင်းလို့မရဘူးဟိုအသေးသေးမမလေးလည်းပြဿနာဖြစ်နေဘာကြောင့်လဲဆိုတော့ကိုယ့်ရဲ့နှလုံးသွင်းနဲ့ နှလုံးသွင်းအာမကောင်းခြင်းတို့နားလည်းကိုအာမကောင်းခြင်းတို့ပါကိုနော်ဒါနှလုံးသွင်းအာမကောင်းတဲ့နားလည်းကြအာမကောင်းတဲ့ခါကျတော့အသေးမလေးလည်းဆုံးမလွတ်နိုင်ဘူးလေနော်ဒါနဲ့ကိုလည်းမပေးတဲ့ခါကျတော့တရားလာအထုတ်တဲ့ဆင်းရဲကိုအောင်လို့လုပ်တာလေဒုက္ခတွေဖြစ်နေတာတဲ့နော်ဒါတွေကနားလည်းကိုလည်းထိုက်ဆိုင်တာနော်ဘုရားဒီမှာပြောပြတဲ့စံပြယောဂီကိုလည်းခေါ်တယ်လာဘုရားယောဂီကြောင့်ရှိပါဒီမှာလာသူ့မိချိုရှစ်ကြိမ်ရှိပြီတဲ့နော်လာတော့တော့မြေသမီးဒုဝါရီနဲ့လာတာလေးကြိမ်လားငါးကြိမ်လားမသိဘူးအထုတ်တဲ့ခါကျတော့ဒီလိုက်ရှင်ဝဲသွားပါ လာအိုနိုင်ငံနဲ့ရှစ်ကြိမ်နဲ့တခါတခါလာလို့ရှိရင်ဒီမှာ9လ10လနေပါတယ်ခင်ဗျားထိုင်းမလဲလာအားထုတ်တယ်နည်းနည်းကိုသူကပြောမယ်ဆိုရင်10လလောက်အားထုတ်တာပေါ့နော်10လ9လလောက်အားထုတ်တယ်ခင်ဗျားထိုင်းမပြရင်လာအားထုတ်တယ်ဒီမှာလည်းကိုတက်တိုက်လာတခါမှမပြည့်သေးဘူးလာကြတဲ့ဘလောက်များမြင်ကောင်းလဲဆိုတော့ဒီမှာရှစ်နှစ်လာတာတခါမှစီကံမကောင်းလို့လည်းမပြောရဘူးတခါမှစီကံမကောင်းလို့လည်းမပြောရဘူးစီကံမလိုက်တာလို့လည်းမပြောရဘူးတရားလည်းသူသိနဲ့သူအားထုတ်လိုက်တာဘာပြဿနာမှလည်းသူနဲ့မှလည်းဖြေရှင်းမပေးရဘူး ဘယ်နေရာထားတာရတယ်အကုန်လုံးအဲသူကအဲ့လိုသိတာမှသိတဲ့အခါကျတော့ဒီထားပြီးတဲ့ဆရာလေးကလည်းပဲတခါလေအဲတခြားလူတွေတခါလေတခြားဆောင်ဒီမှာထားပြီးတော့သူ့ဆိုလို့ရင်နောက်ဆုံးတော့ဒီတစ်ပိုင်းတော့မပါတဲ့ခုနထင်ဆောင်လေးမှာပဲထားပြီးလိုက်တာပဲနော်ဒါလည်းလိုရတဲ့ခါကျလို့ရှိရင်ပေါ့နော်ဘယ်လိုပဲထားပြီးပြီတဲ့ဘာရင်းနဲ့သာသာရနော်အဲ့ဒါကသူကရှောက်ကြတယ်ရှင်ပြားတဲ့ရှင်ပြားမရှိတဲ့ကဆိုလို့ရှိရင်ဒီမှာအောင်ကျွေးတာတခါတော်စားကြတယ်ပဲ ပဲတွေရုပ်တွေနဲ့ပေါ့လေပဲတွေရုပ်တွေနဲ့ငံပြိုင်နဲ့ကျွေးတာသူတို့ကတရားလဲစားနေမကြတော့အတော်စားခက်တာဗျာသို့တော်လည်းကိုတရားလူရင်တော့မှတ်သားလိုက်တော့ပြီးသွားတာပါပဲတဲ့။ဒါရှင်ဘုရားကလည်းဒီမှာလေးလေးလားလောက်နေတာကိုသွားတဲ့ခါကျလည်းပဲဒီခါကျလူွယ်လည်းပဲဟိုသူရှိရတဲ့တိုင်းတော့လုံးရတာပေါ့နော်။အဲ့တော့အဲ့လိုတိုင်းတော့သွားတဲ့ခါကျလည်းပဲသူကလူမှတ်သားလိုက်တော့ပြီးသွားတာတဲ့။သူကလူဒီမှာရှစ်ကြိမ်ရှိပြီတဲ့။တရားလူရင်တော့အသိအားကောင်းတော့လေနားလည်းလူအားကောင်းတော့လေနော်။နားလည်းလူအားကောင်းတာတဲ့။ ခုအမေရိကန်လာတဲ့ဘုန်းကြီးဒီမှာလည်း9ကြိမ်ရှိပြီလေခိုင်းလာတဲ့ဘုန်းကြီးက6ကြိမ်နဲ့9ကြိမ်နဲ့ဝါရင်းနေပြီဒါထုတ်တာလေနော်တခါလေဒီမှာရောက်တယ်ပဲဘာမှမပြောရဘူးတဲ့သူကလူပဲတခါလေဝမ်းသာလို့ဆရာမဲတွေ့ရတာဝမ်းသာလို့တရားရင်နာရဝမ်းသာလို့တရားရတော့ရဝမ်းသာလို့တဲ့အသိအားကောင်းတာကိုအသိအားကောင်းတော့အမေရိကန်လာလာပဲလာလာတဲ့နော်ကျောင်းပြရှင်များတို့ကအသိအားမကောင်းရင်တော့အစုမမကူကြီးကိုကြီးဖို့မလွယ်ဘူးတဲ့။နောက်ရှင်များပြောတယ်ခေါ်ရှင်များ သူမိသားစုလည်းမွေးနေနောက်တော်ကြီးဒီမှာသင်္ကန်းလေးဝတ်ပြီးတရားလေးမကောင်းသွားမလားလို့ပြဿနာတွေဖြစ်လိုက်တာဟိုကဖြစ်လိုက်တာဖြစ်လိုက်နေသဘောပေါက်တယ်ရှင်များပါရမီမပါလို့တရားမကောင်းသေးလို့ရှင်တော့မလွယ်ဘူးချုပ်ဖို့လည်းမလွယ်ဘူးရှင်းဖို့လည်းမလွယ်ဘူးဒီကိလေသာတွေကိုယ့်အကိုပဲသိအားကောင်းမှပဲဒါတွေကဖြစ်နေတာနော်ဒါမှမဟုတ်ကိုယ်တဏ္ဍာမှာရှိတဲ့ကိလေသာရှုပ်တွေဆင်းရဲရှုပ်တွေတဲ့ကိုယ်သိတယ်ပဲကိုပြင်းရပါရှင်ဘုရားတော်တရားဟောပေးနိုင်တယ်တရားစစ်ပေးနိုင်တယ်ဓမ္မအောင်နေနဲ့လူချင်းတွေထောက်ပံ့ပေးနိုင်တယ် ဖြစ်ချင်လားမဖြစ်ချင်လားတော့ကိုယ့်အသိနဲ့ကိုယ့်ရဲ့နားလည်းပေါ်မှာမူတည်ပြီးတော့တဲ့ဒီဘဝမှာဆင်းရဲကုန်အောင်ကြိုးစားနိုင်မှုမကြိုးစားနိုင်မှုဆိုတာကိုယ့်အသိပေါ်မှာမူတည်ပါတယ်။ဒါကြောင့်မလို့ဘုန်းတို့ယောဂီများမိသားစုကပေးတဲ့ education တွေကျောင်းကပေးတဲ့ပညာရေးတွေလည်းထိုက်လျောက်ရခဲ့ပြီ။လက်ပါပေးတဲ့ဒီတရားတော်တွေကမိမိဘဝကိုပူကောင်းတဲ့ကောင်းပြီးတော့ဆင်းရဲကိုကိုယ်သိနေတာဖြစ်တဲ့အတွက်နားလည်မှုကောင်းစွာဖြင့်တမျိုးတို့ဆင်းရဲကုန်အောင်နော် အားထုတ်နိုင်ကြပါစေလို့တိုက်တွန်းမယ်ဒီမှာပဲတရားမျိုးချုပ်ပါတယ်။သာသာ